2020ခုနှစ်ဩဂုတ်လ1ရက်စနေနေ့ညနေ9နာရီထေရဝါဒဓမ္မကမ္မဋ္ဌာန်းလမ်းစဉ်အပိုင်း23ကာနုပဒနာပိုင်းပေါ့ဆက်လက်လေ့လာရအောင်ကာနုပဒနာပိုင်းမှာအာနာပါနပြောခဲ့ပါတယ်အာနာပါနရှုမှတ်ရင် အာနာပါနကိုထိုင်ပြီးတော့လည်းရှုမှတ်နိုင်တယ်ဣရိယာပုတ်၄ပါးလည်းရှုမှတ်နိုင်တယ်ပြီးတဲ့အခါကျတော့ခွေးတို့ အဲအသေးစိတ်မူရလဲရှုမှတ်နိုင်တယ်ဆိုဒီခေါင်းစည်းလေးတွေပေးတာနော်အဲတော့ဘုန်းကြီးတို့ဣရိယာပုတ်၄ပါးရှုမှတ်တဲ့ဤအသေးစိတ်မူရရှုမှတ်နေနေအာနာပါနပြောပါဦးမယ်ဣရိယာပုတ်၄ပါးရှုမှတ်တဲ့အခါမှာများသောအားဖြင့်တော့ဘုန်းကြီးတို့ပထမဆုံးပြောခဲ့တာထိုင်မှတ်ဖို့ပဲပြောခဲ့တာပေါ့နော် ထိုင်မှတ်တဲ့အခါဒီဝင်လေးထွက်လေးမှတ်ရမယ်နောက်မန္တရဈဉ္ညာရှောက်မှတ်တဲ့အခါလည်းဒီဝင်လေးထွက်လေးပဲမှတ် အဲ့လိုမှတ်တဲ့ခါကျတော့ဘုန်းကြီးတို့ဘယ်လိုလုပ်ရလဲဆိုတော့လေကမထင်ရှားဘူးဗျအဲ့လိုမတ်တရခဏလေးဈေးညံမရှားဘူးခဏလေးမတ်တရနဲ့မတ်တရမှတ်တဲ့ခါမှာတတိထားဝေယကလက်ကိုဒီလိုရှေ့ရင်လည်းပိုက်တာအော်ဒီလိုအောက်ချပိုက်ရမှာဒီလိုကြီးပိုက်ထားရမလို့နော်အဲ့လိုရှေ့ရင်လည်းပိုက်တာနောက်ရင်လည်းပိုက်တာပေါ့အောက်ကိုချတာသက်တောင့်သက်သာနေထားလေးပေါ့ခါကလည်းမမတ်ထားခေါင်းကလည်းမမတ်ထား မျက်စိကရှေ့ကို6ပေလောက်ပဲကြည့်ရခေါင်းငုံထားကြမလို့ကျွတ်ဒါကြီးခေါင်းငုံထားတဲ့အခါကျရေရှိမတ်တကဒီကုတ်ကြောတွေတင်းလာအကြောင်းဘုန်းကြီးတို့ကခေါင်းဒါကြီးငုံစရာမလို့ကြောခေါင်းငုံပြီးတော့ချီမာလေးကိုကြည့်ပြီးမှတ်တာတွေတွေ့ရတယ်အဲ့ဒါရရေရှိမခံနိုင်အဲ့လိုကြတော့ဘာဖြစ်တာလဲဆိုခေါင်းစက်ကြောတွေတောင့်တင်းနာတာတို့ကြိုက်တာတို့ဒါတွေဖြစ်လာတယ် ပြီးတော့ခေါင်းကိုလည်းမမထားမယ်မျက်စိရပဲမျက်လွာလေးချပြီးတော့6ပေကန်းလောက်ကြည်ရတော့ပြောပြီးတော့မတ်တရလိုက်ပါ မျက်စိမိတ်ရှာမလို့ဒီအာနာမနာရှုမှတ်တာပဲဖြစ်ဖြစ်ဘယ်ကမ္မနာရှုမှတ်တာပဲဒါပြလမ်းကဈဉ္ညာလျှောက်တဲ့ညာညီဖို့ရေးကြည့်တယ်နော်ဂျိုင်းွက်တွေရှိနေမယ်ဘူးတွေတစ်တွေရှိနေမယ်ဆိုရင်အဲ့ဒါအန္တရာယ်ရှိတယ်စိတ်ကလည်းလွတ်လွတ်လွတ်လွတ်သွားတတ်တယ်အဲတော့ ဈဉာဏ်ကလည်းညီရမယ်အဲ့ဒီနိဗ္ဗာန်ညာလည်းအန္တရာယ်ကင်းရမယ်ပေါ့လေကောင်းလေတန်လည်းရရမယ်ဒါမျိုးနေရာလေးရွေးချယ်ရနော်ညစ်ပတ်နေမယ်အနန္တတွေမကောင်းဘူးလေကောင်းလေတန်မရဘူးတိတ်ဆူညာနေမယ်ဆိုလည်းလောရခဲ့အဲ့ဒါကြောင့်ကိုမတ်တရလိုက်ပါမတ်တရပြီလက်ကို ရှေ့ပြေနောက်ပြေပိုက်တာပါမျက်စိက6ပေကံလောက်အာယုံပြုတ်ထားပါအဲ့လောက်ပဲစိုက်ပေါ့ စိုက်ပြီးတော့ဘုန်းကြီးတို့ဝင်လေထွက်လေကိုမှတ်ခြင်းပထမမတ်တရမတ်တရပြီးတော့အိမ်မှာအဲ့ဒီချိန်စမှကစားတော့မျက်စိလည်းမိတ်ပြီးတော့ဝင်လေထွက်လေလေးကိုပုံမှန်လေးရှုသွင်းလိုက်ပေါ့ဝင်လေထွက်လေမထင်ရောက်ဘူးနည်းနည်းလေးလှုပ်ရှုလို့ရပါနည်းနည်းလေးပြင်းပြင်းရှုသွင်းလိုက်သုံးလေးချိန်လောက်ပြင်းပြင်းလေးရှုသွင်းလို့ရင်ဒီပေါ်မှာတတိလေးကကတ်သွားပြီးအသာလေးပဲလိုက်ကြည့်နေလိုက်ကြည့်နေပြီးတော့အဲ့တိုင်းမစင်းညာရှောင်းပါပဲ နော်ညာလန်းနဲ့ပဲလန်းနဲ့ဒီလိုမှတ်ရှာမလို့ခြေတော့ကိုစိုက်စိတ်စိုက်ရှာမလို့ဒီဟာလေးပဲတိကမှတ်ရသူတို့မျိုးခွန်ကြီးတို့နမိတ်ပေါ်တဲ့ပုံကိုများဆိုတော့မတ္တရမှလိုက်နမိတ်ပေါ်လာတဲ့အောင်မှတ်နမိတ်ပေါ်လာပြီးတော့ဓမိတ်ဒီနမိတ်လေးကိုပဲအတိလေးကပ်ပြီးရှောင်းရင်တော်တော်ရှောက်လို့ကောင်းတာတမာကြီးကလည်းအဲ့လိုတွေရောဈဉ္ညာလျှောက်တဲ့ခါတွေရောဘာတွေရောခိုင်မြဲမှပုံပြီးတော့အကောက်ဈဉ္ညာလျှောက်တဲ့ခါတွေရောဉာဏ်နဲ့အသေးစိတ်မူရာတွေရောဘလို့ ကျန်တဲ့အသေးစိတ်မူရတဲ့ဒီမှာနည်းနည်းမှတ်ရခက်တယ်။များသောအားဖြင့်ဈေးညာတော့မှတ်နိုင်မဆိုးအောင်။တချို့ကတော်တော်များများထိုင်တဲ့နေရာတော့ပဲအရေးကြီးတယ်လို့ထင်တာမဟုတ်ဘူးဗျ။ဈေးညာလျှောက်တဲ့နေရာလည်းအရေးကြီးတယ်။ဈေးညာလျှောက်တဲ့နေရာလည်းအမှတ်မလို့စေရဘူး။ထိုင်မှနေလည်းမလို့စေရဘူး။အသေးစိတ်မူရတဲ့အမှတ်မလို့စေရဘူး။အဲ့လိုမှတ်ထားမယ်။ဒါကတော့အာနာပါနတက်တက်မှတ်တာပေါ့ဗျာ။နော်အသေးစိတ်မူရကြတော့ဒီ ဝင်လီထွက်လီလေးပေါ့လိုက်ပြီးကပ်ဖို့တော်တော်ခက်တယ်အဲ့ဒီပိုင်ကြတော့အများဆုံးမြင်တော့မခိုင်းဘူးပေါ့ဗျာလွတ်နေကြတာများပါတယ်ဟိုကိုယ်နေရာနဲ့ကိုယ်ပိုင်တူးတဲ့လုံးမယ်ဆိုရင်တော့ဒါဖြစ်နိုင်တယ်အသေးစိတ်မူရမှာလည်းဒီလေးလေးပေါ်မှာကပ်ပြီးတော့ကိုယ့်ကိုယ်ပေါ့တယောက်တည်းယောဂီဆိုရင်လည်းကိုယ်ပိုင်တယောက်တည်းလုပ်တဲ့ကိစ္စမျိုးအများနဲ့ဆိုရင်တော့မလွယ်ပါဘူးအသေးစိတ်မူရမှာလည်းဒီလေးလေးပေါ်မှာပဲကပ်ပြီးလိုက်နေရတယ်အများမပြတ်ဒီလေးပေါ်မှာ ဣရိယာပုတ်၄ပါးလုံးဟောထိုင်မှမယ်စဉ္ညာရှောင်းမှမယ်ဉာဏ်နဲ့ဣရိယာပုတ်တွေမှမယ်နော်အိတ်မှတ်တာတို့မတ္တရမှတ်တာတို့ဒီမှာမတ္တရမှတ်လို့လည်းရပါတယ်မတ္တရရမှတ်တဲ့ဣရိယာပုတ်ကြတော့ဘုန်းကြီးတို့ခြေတော်ကြီးကိုစုထားလို့မရဘူးနော်ထို့သောဘုန်းကြီးအသက်ကြီးတဲ့ပုဂ္ဂိုလ်များလည်းမလုပ်စေချင်ပါဘူးအသက်ငယ်မယ်ကိုယ်ခန္ဓာကိုယ်လည်းတာမောရတဲ့ပုဂ္ဂိုလ်မျိုးပေါ့ခြေတော်ကိုခက်ကားကားလေးရတယ်စုရရင် လဲတတ်တယ်နော်အိတ်ချင်တာတော့ငါမိကဝင်လာရင်အဲ့ဒါပိုလဲတတ်တယ်အဲကြောင့်ခြေတော့ခက်ခက်ကထမှပေါ့မတရားမှချင်းဘုံကြီးမှတ်လို့ရပါတယ်အကြာကြီးမှတ်လို့ရလုံးလေး၄၅နာရီလောက်မှတ်ဖူးတယ်အဲ့လိုလည်းမှတ်လို့ရအဲဒီကိုကြာကြာလေးချက်ချက်လေးထားတယ်မထူးအောင်ထိုင်းသလိုပါပဲနာရကျင်နာကြိုက်လာခဲတာတွေကဒီတိုင်းပဲလာသိခါမှတ်လိုက်တော့ခန္ဓာရှိသွားတော့အဲဒီဝိပဿနာပိုင်းကျတော့သံပဇိညာက ပို့ပြီးပြောလို့ကောင်းတယ်နော်ဝိပဿနာတရားရှုတဲ့ခါကျရင်တချို့ရဝိပဿနာတရားရှုတော့ဘူးတရားရှုတဲ့ကယုံ28ပါလုံးဇံမရပဲနဲ့ဆိုမလွယ်ဘူးပေါ့ဇံသမารီမရရင်ယုံ28ပါလုံးရှုဖို့မလွယ်ဘူးဒါပေမဲ့ဓာတ်တဘာဝတွေကတော့ဘယ်ချိန်ဘယ်ကာလကြည်ကြည်ဘယ်လိုပဲရှုရှုမြင်နိုင်တယ်မြင်အောင်ကြည့်လို့ရဒါကြောင့်မို့အခုတော့ဘုန်းကြီးတို့ဣရိယာပုတ်နဲ့ အာနာပါနနဲ့ပတ်သက်ဣရိယာပုတ်၄ပါးတာမစင်ညာပါပိုင်းမှာအသေးစိတ်မပြောနိုင်ပါဘူးဘုန်းကြီးတို့ဓကမထရောက်ပါဝိပဿနာရှုတဲ့ပုဂ္ဂိုလ်ဝိပဿနာရှုတဲ့ပိုင်းမှာမှအဲဒီမှာအဓိကထားပြောပါမယ်သေချာပြောပါမယ်နော်ဒီတော့အာနာပါနနဲ့ကမ္မထာလမ်းစဉ်နဲ့ပတ်သက်ပြီးတော့ဒီနေ့အဲ့ဒီလောက်နဲ့ပဲဆုံးသတ်ရအောင်နော် ပြီးတော့မှဘုန်းကြီးတို့ဓကမ္မထာလမ်းစဉ်သွားကြအောင်နော်ဓကမ္မထာလမ်းစဉ်မကောင်းစီလေးပေးတာ ခေါင်းစဉ်တွေကဘယ်မှာတက္ကမထာပေါ့တက္ကမထာဆိုလဲဒီဘုန်းကြီးတို့အနာဘာနာအနာဘာနာတော်ဖြစ်တဲ့ကာနုပဒနာပိုင်းမှာပါတာပါပဲနော်တက္ကမထာအနာကာနုပဒနာပိုင်းမှာပါတယ်အဲကာနုပဒနာပိုင်း14မျိုးရှိတာပေါ့ဗျာဘယ်မှာအနာဘာနာပြီးတော့နံပါတ်1ကဣရိယာပထပပဣရိယာပုတ်၄ပါးရှုမှတ်တဲ့နည်းနံပါတ်3ကသံပဇိညာပပအသေးစိတ်မူရရှုမှတ်တဲ့နည်းပေါ့ နံပါတ်၄ကခန္ဓာကိုယ်ရဲ့တက်ထင်ရကြခန္ဓာကိုယ်32ပုံပုံ ရှုတဲ့နည်းနံပါတ်5ကဒီနေ့သင်မဲ့ဓာတ်ကမ္မထံရှုမှတ်တဲ့နည်းပေါ့ပြီးတဲ့အခါကျတော့သေသွားတဲ့အတုပါလောင်းကောင်ပုံကို9မျိုးနဲ့ဆို14မျိုးပေါ့အာနာဒီမှာဘုန်းကြီးတို့ရွေးချက်ခွင့်ပေးထားတာကကာနုပဒနာပိုင်းမှာအာနာပါနာကိုရွေးချက်မလားသို့မဟုတ်ဓာတ်ကမ္မထံရွေးချက်မလားဒါကို ဘုန်းကြီးတို့တွေ့ရတော့ကဒါပဲရွေးချယ်ကြတာများတော့အနာဘာနာမှိုင်လည်းပဲဣရိယာပုတ်လေးပါသေးစိမ့်မူရဒီလိုမှမှာပဲဓကမတမှိုင်လည်းဓကမတမှတ်မယ်ပြီးတော့ဣရိယာပုတ်လေးပါလို့မှတ်မယ်အသေးစိမ့်မူရမှတ်မယ်အဲ့တိုင်းပဲအဲ့ဒီအစီအစဉ်တိုင်းသွားမယ်နော်ဒီတော့ဒီဓကမထံပိုင်းနေပါတွေကြတော့သူကဝိပဿနာဘိုင်းကိုလို့လဲဝိပဿနာ ရှုနည်းလို့လဲပြောလို့ရပါဒီတော့ဝိပဿနာဆိုတာဘာလဲဒါကိုလည်းခွေးတို့ခေါင်းစည်းလေးတွေပေးထားတယ် ဝိပဿနာဟူသည်ဆိုတာပေးတာနော်အဲ့ဒီဝိပဿနာကြောင့်ပြောတော့ပြောတော့ဗောဗျာဘုန်းကြီးတရားတွေဆောင်းကပြောခဲ့တဲ့အချိန်မှာဝိပဿနာစကားခဏနာပြောပါတယ်ဝိပဿနာဆိုဘာရှုရမယ်ဆိုတာပြောခဲ့ပါနော်ဝိပဿနာဆိုဒီမှတ်စုရတော့ပါမတော်ဘူးရဒါဟုတ်တော့ဘုန်းကြီးကခဏခဏကြားနေကြမို့နှုတ်ထုံထားနော်ဝိပဿနာဆိုဘာလဲဆိုဘုန်းကြီးစာပေအရင်ပြောမယ်နော်ပြီးမှဒီအကြောင်းအရာပြောမယ် စာပေအနေနဲ့ပြောရရင်ဘုန်းကြီးတို့ဗိဓမာထက္ကရာ195မှာလည်းပါတယ်192မှာလည်းပါတယ်အနေစာရိဝတေနာဝိရေနာ အာကာရေနာပတ္တိတိဝိပတနာဆွဲလန်းနေတဲ့ဥပါရဏခန္ဓာ၅ပါးဥပါရဏခါဆွဲလန်းနေတဲ့ဥပါရဏခန္ဓာ၅ပါးကိုဘုန်းကြီးတို့ချုပ်လိုက်ရင်ယုံနိုင်တယ်ပေါ့ဗျာ။ ယုံနာဆိုတဲ့ယုတ်တဘာဝနာမ်တဘာဝယုံနာဆိုသင်္ခါရတရားတွေကိုအနေစာရိဝတေနအနေစာဒီအစွမ်းဖြစ်အနေစာအစာရှိသည့်စွမ်းဖြင့်အနေစာဒုက္ခအနတ္တ၏စွမ်းဖြင့်ဝိရိနာဂရိနာထူသောခြင်းအားဖြင့်ထူသောခြင်းအားခုနအနေစာဒုက္ခအနတ္တဆိုတဲ့ထူသောခြင်းအားဖြင့်ပတ္တိရှုမြင်တတ်အဲ့ဒီလိုရှုမြင်တတ်တဲ့အတွက်ဝိပဿနာအကြောင်းမို့တခါတလေယောဂီတွေက မေးလိုက်ရင်တော့ဒီမျိုးတို့ကသမထမရှုဘူးရဝိပဿနာရှုတယ်ကဲဝိပဿနာရှုရင် ပြောသားမအောင်ဆိုတော့အဲရုပ်တဘာဝနာမ်တဘာဝတွေပေါ်မှာနေဆဒုက္ခအနာတ္တမြောင်ရှုရမှာသူကဘာပြောဝင်လေထွက်လေရှုတယ်ဗျာဖောင်းပင်ရှုတယ်ဗျာဒါနဲ့ပဲပြီးပါတာဝိပဿနာဆိုတဲ့စကားလုံးတွေကတခြားစီပြန်အဲ့ဒီလောက်နဲ့ကတော့ဝိပဿနာလို့ပြောလို့ရသေးဘူးဗျနော်ရုပ်တဘာဝနာမ်တဘာဝတွေကိုအနေဆဒုက္ခအနာတ္တမြောင်ရှုမှ ဝိပဿနာလို့ဒါလေးမှတ်ထားပါတော့ခဏခဏကြားနေကြစကားလေးပဲအဲ့ဒီမှတ်ထားပါဒီဝိပဿနာဒီပင်တချို့ကျမ်းစာတွေသုတ္တနိဗ္ဗာန်ထေရတို့ကြတော့ animate တင်စာဘာဝိတီဆိုတော့ဒီမှာဘာပြောပြန်လဲဆိုဒီဝိပဿနာကိုပဲ animate ဝါရဏဗတိ animate လို့ခေါ်သေးတယ်ဝိပဿနာရှုတယ်ဆိုတော့ animate ဆိုတာဘာလဲယောက်ျားမိန်းမဆိုတဲ့ နမိတ်ပုံတံပြောင်းမှတ်ခြေလက်အင်္ဂါဆိုတဲ့ဒီနမိတ်ပုံတံนี่ပြောင်းမှဒါကြောင့်အနိမိတ်တဘုန်းတော်တရားရှုမှတ်နေရင်သူ့ကိုယ်ပဲဖြစ်ဖြစ်ကိုယ်ခန္ဓာကိုယ်ပဲဖြစ်ဖြစ်ငါငါသူကယောက်ျားမိန်းမလို့မြင်နေသေးရင်ဉာဏ်ထဲမှာသိနေဉာဏ်ထဲမှာမမြင်သေးရင်ပေါ့လေငါသူတို့ကယုံနာတဘာဝမြင်ရမှာပေါ့လေငါသူတို့ကယောက်ျားမိန်းမထင်းနေသေးရင်တော့နမိတ်ပုံတံမပြောက်သေးဘူးဗျခြေလက်ပုံသဏ္ဍာန်တွေလည်းငါခြေငါလက်သူ့ခြေသူ့လက် အစာရည်တွေပေါ့လေခြေလက်အင်္ဂါတွေလည်းမပြောက်သေးဘူးဆိုရင်တော့ဒါလည်းဝိပဿနာလို့ပြောလို့မရသေးဘူးနော်အဲလိုနမိတ်ပုံစံယောက်ျားမိန်းမငါသူတော်ယောက်ျားမိန်းမဆိုတဲ့ဒီနမိတ်ပုံသဏ္ဍာန်ပြောက်ပြီးရကကြခြေလက်အင်္ဂါဆိုနမိတ်ပုံသဏ္ဍာန်ပြောက်တော့ရှုလို့အတွက်ဒီဝိပဿနာကိုပဲအနိမိတ်တလို့ခေါ်ပါတယ်ဆိုပြီးတော့သုတ်တန်ဒီပါထဂရာမှာရှင်းထားပါတယ် ဒါလေးလည်းမှတ်တာနော်ဒါလည်းကောင်းတာပဲဒီတော့ဝိပဿနာရှုတယ်ဆိုတာကငါတို့ဘာယောက်ျားမိန်းမပျောက်ရမယ်ညာနဲ့ယုံနာသဘောမြင်ရမယ်လို့ဆိုလိုတာပါပြီးတော့ငါတို့ဘာယောက်ျားမိန်းမပျောက်နေမဟုတ်ဘူးငါကောငါခြေငါလက်စာရည်လည်းပေါ့အင်္ဂါကြီးငယ်ရဲ့ပုံသဏ္ဍာန်တွေလည်းပျောက်အောင်ရုပ်ဆိုရုပ်သဘာဝမြင်အောင်ကြည်မြင်နေရမယ်နာမ်ဆိုနာမ်သဘာဝမြင်နေအောင်ကြည်ရမယ်အဲ့လိုမြင်မှဒီနမိတ်ပုံသဏ္ဍာန်ပျောက်တယ်အဲ့လိုမမြင်သေးနမိတ်ပုံသဏ္ဍာန်မပျောက်ဘူး နမိတ်ပုံသဏ္ဍာန်မပြောက်ရင်တော့ဝိပဿနာလို့မဆိုရဘူးလို့ဒီကျမ်းကဒါကိုဆိုလိုတာပါဗျာပြီးတော့ဘာပြောမလဲဆိုရင်ဝိပဿနာရှုရင်ကမ္မထာနှမျိုးဒါလည်းဘုန်းကြီးစာကဏ္ဍပြောပါတယ်ဝိပဿနာဆိုတော့ဘာရှုရလဲစွဲလန်းနေတဲ့ခန္ဓာ၅ပါးနော်ငါတို့ကယောက်ျားမိန်းမဆွဲလန်းနေငါခန္ဓာကိုငါဥစ္စာလို့ဆွဲလန်းနေဆွဲလန်းနေတဲ့ခန္ဓာ၅ပါးခန္ဓာက လောကီခန္ဓာလောကုတ္တခန္ဓာနှမျိုးရှိတာပေါ့နော်ဘုန်းကြီးတို့လောကီခန္ဓာကိုရှုတာကိုပြောတယ်လောကုတ်ခန္ဓာလောကုတ္တရာခန္ဓာကိုတော့ဝိပဿနာရှုလို့မရပါဘူးသူ့ကိုတော့ရအောင်ပဲရှုရတာနော်ဒီလောကီတွေရှုရင်းနဲ့လောကုတ္တရာမက်ဖို့တွေရသွားတာဒီမက်ဖို့တို့မက်တရားဖို့တရားတွေလည်းခန္ဓာဖွဲ့လို့ရပါတယ်အဲ့ဒါတော့လောကုတ္တရာခန္ဓာလို့ခေါ်တယ်လောကီတရားတွေလောကီစိတ်စိတ်တိတ်တွေသို့မဟုတ်ဆွဲလန်းနေတဲ့ ုန်းကြီးတို့ခန္ဓာကိုယ်မှာငါတို့ကယောက်ျားမိန်းမလို့ဆွဲလာနေတဲ့ဒီရုပ်ခန္ဓာကိုယ်စိတ်စိတ်တိတ်ဒီတရားတွေပေါ်ဝိပဿနာရှုရအဲ့တော့ဒါကိုခန္ဓာဘွဲ့ခန္ဓာ၅ပါးပေါ့ရုပ်တရားတွေပေါ်ဆွဲလာနေယူဘက်ခန္ဓာခံစားနေတဲ့ဝေဒနာလေးကိုဆွဲလာနေဝေဒနာခန္ဓာပေါ့ဒါကြောင့်မို့ယောဂပြောငါနာတယ်ငါမှနာလိုက်တာ အောင့်လိုက်တာဒါမျိုးပေါ့ငါနဲ့တွဲပြီးဆွဲလန်းမှတ်သားနေတာ မှတ်သားမှုကဆွဲလန်းတင်ရက်ခန္ဓာငါသားပဲငါသမီးငါငါပစ္စည်းပဲငါဥစ္စာပဲမှတ်သားထားတယ်ဒီဆွဲလန်းရှိတယ်ဒါတင်ရက်ခန္ဓာနော်ဝိညာဉ်နဲ့ခန္ဓာကြော်ပြောမယ်နော်ငါစိတ်နော်ဒီလိုပေါ့ငါသမီးရဲ့စိတ်ငါမျိုးသားရဲ့စိတ်ဒီလိုဒီလိုဆွဲလန်းတာဟာဝိညာဉ်နဲ့ခန္ဓာစိတ်ကိုဆွဲလန်းတယ်ပြီးမှစေတသိက်ပေါ့နော်ဒီစိတ်ကိုရှုမှတ်ပြရှုပါပါများရင်စေတသိက်ကသဘောပေါက်တာနော် စိတ်ရတဲ့ဘောအာယုံသိအောင်ပဲစေတသိက်သဘောကြတော့တော့လောဘဖြစ်တာဒေါသဖြစ်တာဒါမျိုးပေါ့ဒေါသတွေကြီးလာတယ်လောဘတွေကြီးလာတယ် မာနတွေကြီးလာတယ်ဒီစေတသိက်သဘောတရားတွေပေါ်မှာဆွဲလာတာငါလို့လမ်းမထောင်တာငါလောက်တာမှန်တယ်ငါပြောတာမှန်တယ်အစာရလို့ပေါ့ဒီလိုမျိုးတွေအဲ့လိုဆွဲလန်းမှုဟာဒါသင်္ခါရခန္ဓာလို့ပြောလို့ရပါအဲ့ဒီဆွဲလန်းနေတဲ့ခန္ဓာ၅ပါးကိုမှခွင်းတော့ဝိပဿနာ ရှုလို့ရတယ် ဒါကိုချုပ်ရင်ယုံနဲ့နာပေါ့နော်အဲ့ဒီဆွဲလန်းနေတဲ့ခန္ဓာ၅ပါးကိုပြန်ကြည့်လိုက်ပေါ့ယူဘက်ခန္ဓာကိုချုပ်လိုက်ရင်ဘာရမလဲရုပ်ပေါ့ရုပ်တရားတွေကိုယူဘက်ခန္ဓာလို့ခေါ်တယ်ဝေဒနာခန္ဓာဝေဒနာသင်ညက်ခန္ဓာသင်ညာသင်္ခါရခန္ဓာဝေဒနာသင်ညာမှလွဲတဲ့စေတသိက်90ဝိညာဏခန္ဓာစိတ်ဉာဏ်နဲ့စိတ်စေတသိက်ဝေနာတို့သင်ညာတို့သင်္ခါရဆိုဒါစေတသိက်တရားတွေပဲဝိညာဏခန္ဓာစိတ်ဒီနှစ်ခုပေါင်းရင်နာလို့ခေါ်တယ် တော့ခန္ဓာ၅ပါးကိုချုပ်လိုက်လို့ရှိရင်ယုံနဲ့နာနဲ့ပဲရှိတယ်။အဲကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်များပေါ့ဝိပဿနာဓာတ်ရရှုတဲ့ပုဂ္ဂိုလ်များကြကမ္မထာဘယ်နှမျိုးရှိလဲမေးရင်ရုပ်ကိုရှုရင် ရုပ်ကမ္မထာပေါ့ဗျာ။ဝေနာတင်ညာသင်္ခါရဝိညာဉ်ဒီခန္ဓာ၄ပါးကိုရှုရင်နာကမ္မထာ။ကမ္မထာနှမျိုးပဲရှိတာဒါလေးမှတ်ထားနော်ဝိပဿနာဓာတ်ရရှုတဲ့ပုဂ္ဂိုလ်များယူဘခန္ဓာကိုရှုရင်ရုပ်တရားကိုရှုရင်ရုပ်ကမ္မထာ။ ဝိညာဉ်ခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီခန္ဓာ၄ပါးကိုရှုရင် သို့မဟုတ်ဝိညာဉ်တင်ညာသင်္ခါရစိတ်ဒီတရား၄ပါးကိုရှုရင်နာကမ္မထံလို့ခေါ်ပါဝိပဿနာရှုရင်ဒီကမ္မထံနှစ်ခုပဲရှိတယ်ကျန်တော့ဘာမှမရှိဘူးနော်သတိပ္ပံ၄ပါးရှုလဲဒါပဲဝိပဿနာရှုရင်လည်းဒါပဲရှုရတာဒါလေးမှတ်တာပေါ့နော်ပြီးမှဘုန်းကြီးတို့ဗာပြောရင်လဲဆိုဒီနေ့ကဓကမ္မထံအကြောင်းပြောခြင်းတော့ဓာတ်ရဲ့တဘာဝကိုအရင်ပြောမယ်နော် ဓာတ်ဆိုတာဘာကိုခေါ်ရလဲနော်ဓာတ်ခေါ်ဖို့အရင်ပြောမယ်နော်ဓာတ်ခေါ်ဖို့အရင်ပြောတော့ဘုန်းကြီးတို့ဒီထဲမှာတော့ပါသေးပါဘူးဒါတွေကတော့ဟိုကြောင်းနာဝရှိလို့ဂုံထက်ရေးမထားတော့အရေးကြီးတာတော့ဘုန်းကြီးရေးတယ်ဓာတ်ခေါ်ဖို့ဆိုတော့ပါဠိလိုပြောရင်အတ္တနောတဘာဝံဓာရေတိဓာတုမိမိဆိုင်ရာသဘောတရားတွေထင်ရှားရှိနေတာနော်မိမိသဘောမိမိဆောင်းတာမိမိသဘောမိမိဆောင်ရွက်နိုင်တာ မိမိသဘောတိုင်းရှိနေတာကိုဓာတ်လို့ခေါ်တယ်နော်ပူရင်ခန္ဓာကိုယ်ကြည့်လိုက်ပူတဲ့သဘောလည်းရှိတာအေးတဲ့သဘောလည်းရှိတာဘယ်မှလို့ဆောင်လဲသူ့အတူဖြစ်နေလေးတဲ့သဘောလည်းရှိတာပေါ့တဲ့သဘောလည်းရှိတာဒါကြောင့်မိမိဆိုင်ရာသဘောထင်ရှားရှိနေသည်ရှိနေသေးတာပဲရှိနေတာကိုပင်ဓာတ်လို့ခေါ်တယ်မိမိသဘောကိုဆောင်ဓာတ်လို့မိမိသဘောကိုဆောင်ရွက်ဓာတ်လို့မိမိရဲ့မိမိသဘောအတိုင်းရှိနေလို့ဓာတ်လို့ဒီလိုမှတ်ထားမယ်နော် အဲ့တော့ဒီဓာတ်တွေနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့လေးလာမိရတဲ့လောက်ကဘာလဲဆိုဒီထဲမှာကြောင့်အောက်မှာနော်အဲဓာတ်တဘာဝ12မျိုးဆိုပါတယ်နော်ဗြဟ္မာကဗြဟ္မာစာပိုက်ကိုယင်ကြည့်မယ်ဗြဟ္မာစာပိုက်ကဘာပြောထားလဲဒါလေးယင်ကြည့်လောက်နော်ဗြဟ္မာစာပိုက်မှာဘုန်းကြီးအကိုကားလေးနဲ့ပြောသွားပါတယ်အပေါ်ပါပါဠိလေးနဲ့နော်အပေါ်အပေါ်နည်းနည်းဆွဲတယ်အပေါ်ကအရင်ပြောချက် အဲဝိပဿနာကယောကမ္မထာနာကမ္မထာနှမျိုးရှိတယ်အဲ့မှာရေးထားပါဒါတော့ဝိပဿနာရှုရင်ကမ္မထာသည်ယောကမ္မထာနာကမ္မထာယူဘက်ခန္ဓာကိုရှုရင်ယောကမ္မထာလို့မှတ်ထားမယ်ဝိညာဉ်ခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာသုံးပါးကိုရှုရင်နာကမ္မထာအဲ့ဒါကြည့်ပြောတာနော်ဒီကအဲ့ဒါကိုယ့်ကိုရှင်းပဲစေပြီးတော့မှယုတ်က28ပါးရှိတယ်အဲ့ဒီယုတ်တွေကိုပွား ရှုပွားမယ်ဆိုယောဂနဲ့ဆက်ရှိပါလို့ဘုန်းကြီးတို့ဇန်သမารိမရတဲ့ပုံကောင်များကြတော့ရှုရခက်ပါဇန်သမารိရမှဒီယုံ28မျိုးလို့ရှုလို့ရတယ်ယုံ28မျိုးကဥပါဒာယုတ်မဟာဘုတ်ဒါမဟာဘုတ်၄ပါးသုံးဖို့ဓာတ်ဓာတ်ကြီး၄ပါးမဟာဘုတ်၄ပါးလို့လည်းမျိုးမျိုးခေါ်လို့ရပါတယ်တချို့ကဓာတ်ကြီး၄ပါးလို့ခေါ်တယ်တချို့ကလည်းမဟာဘုတ်၄ပါးလို့ခေါ်တယ်ဘယ်လိုပဲခေါ်ကောပေါ့ဗျာအဲတော့ဒီဟာတွေကတော့အတူတူပါပဲ နဲ့ဒိဗယ်ကွယ်နာမည်ကွယ်တော့ဟိုဒီဒိဗယ်ဖြင်းဖြည့်ရှင်းလဲဖြည့်ရှင်းကြလဲကွယ်တော့ဒါပေမဲ့လို့ဒီဓာတ်တဘာဝတွေကြီးပဲအတူတူပဲဒီတော့ယုံ28ပါးထဲမှာဓာတ်ကြီး၄ပါးဥပါဒယုံ24ပါးပါတယ်အဲ့ဒီယုံ28ပါးထဲမှာရုပ်ကိုရှုမှဆိုရင်ဝိပဿနာတတ်တတ်ရှုတဲ့ပုဂ္ဂိုလ်များကရုပ်ကိုရှုမှဆိုရင်ဓာတ်သဘောတွေကထင်ရှားတယ်ဘုန်းကြီးတို့ခန္ဓာကိုယ်စိုက်ကြည့်လိုက်နော် ပူတာတွေအေးတာတွေလေးတာတွေပေါ့တာတွေယိုစီးတာတွေဖွဲ့စီးတာတွေတွေ့နေတာပိုပြီးထင်ရှားတယ်ဒါကြောင့်ရုပ်ကို ရှုမှတ်မယ်ဆိုရင်ဓာတ်ကို ရှုမှတ်တာပိုထင်ရှားတယ်နော်အဲဓာတ်သဘောကိုသိမြင်နေမှကိုကြီးပေါ်ပြန်တယ်လားဓာတ်သဘောကိုသိမြင်နေမှအိမ်မှာရုပ်ကိုရှုမှတ်မယ်ဆိုဓာတ်သဘောကပေါ်ထင်ရှားတယ်ဓာတ်သဘောကိုသိမှပရမတ်ကိုသိတယ်ပေါ့နော် ပရမဆိုအရှိတရားကိုပြောတယ်ပရမကိုမြင်မှပညာသဘောမရှိတရားပြောင်းတယ်ငါတို့ဘာယောက်ျားမိန်းမထင်ထားတယ်မရှိသဘောပြောင်းတယ်ဓာတ်ကိုမမြင်ရင်အရှိပရမကိုမမြင်ပါဘူးပညာတည်တယ်အကောင်းတယ်ငါပဲသူပဲယောက်ျားပဲမိန်းမပဲဆိုပညာတည်တယ်အကောင်းတယ်ဒါဆိုဒါကြောင့်မို့ဘုန်းကြီးတို့ကဘာလို့လဲဓာတ်သဘောမြင်အောင်ရှိပါတယ်ဓာတ်သဘောမြင်မှပရမအရှိတရားကိုမြင်တယ်အဲ့ဒီအရှိတရားပရမတ္တတရား မြင်းနေပညာတရားလိုလိုပြောက်ထားတယ်အဲ့ဒီအရှိတရားပရမတ္တတရားတွေကိုအနေဆဒုက္ခနာတမြင်အောင်ရှုခြင်းအောင်ဝိပဿနာဒီမှာလည်းထရေးထားမယ်အတူတူပဲခုနပြောခဲ့တာနော်ဒီဓကမ္မထံကြတော့ဘုန်းကြီးတို့ဗုဒ္ဓကအကျဉ်းရှုနေကျဲရှုနေနှစ်မျိုးဟောထားတယ်နော်မာသရိပဏသုတ်တံကြတော့ဒီဓကမ္မထံအကျဉ်းရှုနေဟောပါတယ်မဟာယောလောဝရသုတ်အစရှိဒီမှာတော့အကျဲရှုနေဟောထားတယ် အဲ့ဒါလေးအရင်အကြံမြင်သိထားမယ်နော်ဒီတော့အဲ့ဒီထဲမှာမှတခါဘုန်းကြီးတို့ဒီမှာကြည့်လိုက်ဓာတ်သဘောတွေကပတဝိတက6မျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့အပေါ်နည်းနည်းတင်လို့ရကြစီအဲ့ဒီပတဝိဒ6မျိုးပတဝိဒပိုင်းမှာဘုန်းကြီးတို့ဆရာတော်တွေကတပားနဲ့တပားမတူဘူးပေါ့ဗျာနော်ဘုန်းကြီးတို့အဲ့ဒီကွဲပြားမှုတွေပြောမလို့အဲ့တော့ပြီးတော့မှဘုန်းကြီးကိုကြိုက်တာယူပြောပါနော် တော်တော်များများဆရာတော်တွေကဒီပထဝီဓာတ်နဲ့ပတ်သက်ပြီးတော့နှစ်မျိုးပဲပြောတယ်ဒါလည်းသူတို့လည်းမမှားဘူးပေါ့ဗျာသုဒ္ဓပါဠိသုတ်ပါဠိတော်တို့ပြီးတော့ဝိသုဒ္ဓိမဲ့ထကရာတို့ကဒီပထဝီဓာတ်ကိုနှစ်မျိုးပဲအဓိကထားဖွင့်သွားတယ်။ဘာနဲ့ပါလဲဆိုတော့ကက်ခလနဲ့ခရိတာမားတဲ့သဘောကြမ်းတဲ့သဘောဒါကခွန်ကြီးတို့သုတ်ပါဠိတော်နဲ့ ဝိသုဒ္ဓိမဲ့ထကရာတွေမှာကဒီလိုပဲပြောသွားတော့သုဒ္ဓပါဠိတော်ဒါပေမဲ့လို့ဘုန်းကြီးတို့ဓမ္မသင်္ကတိပါဠိတော်ဘိဓမာပေါ့နော်အဲ့ဒီဒီဘိဓမာမှာကြတော့ဒီပထဝီဓာတ်ကို6မျိုးပြောသွားဘုန်းကြီးစာပေကိုးတွေမပြောတော့ဘူး6မျိုးပဲဒီလိုပဲမှတ်ထားအဲ့ဒီမှာကြည်လိုက်ပေါ့မာတဲ့သဘောပြောတဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘော ပေါ့တဲ့သဘောဆိုအဲ့ဒီလိုဓမ္မသင်္ကတိပါဠိတော်ကြအဲ့လို6မျိုးပြောသွားတယ်ဒီတော့ ဘယ်လိုပဲပြောပြောပေါ့လေပထဝီဓာတ်ဟာဘုန်းကြီးတို့တကယ်ရှုမှတ်တကယ်ဒီ6မျိုးလုံးတွေ့နိုင်တယ်တွေ့နိုင်တဲ့အတွက်ဘုန်းကြီး2မျိုးတည်းမသိဘူးเนาะပြီးတော့ပထဝီဓာတ်ကို6မျိုးဓမ္မတက္ကနီပါဠိတော်ရအဲဒီဆရာတို့6မျိုးယူဆတဲ့6မျိုးပြောတဲ့ဆရာတော်ကြီးတွေရဝါဒအတိုင်းဘုန်းကြီးပြောပါမယ်ဒီတော့ပထဝီဓာတ်6မျိုးပထဝီဓာတ်6မျိုးကိုဒကာကြီးတို့ဒီမှာပထဝီဟာဘုန်းကြီးတို့သိတာမြေပဲသိတာမြေကြီးပဲသိတာမြေကြီးကိုဆိုလိုတာမဟုတ်ဘူး နော်ဒီဘယ်ရာဟုမဆိုကန်ကြည့်ရင်ခွင်းတို့ဒီလိုလက်ထောင်ကြည့်လိုက်ပါလက်ထောင်ပြီးဒီလိုသာသာလေးဆုပ်ကြည့်ပျော့ပျော့လေးတွေးတယ်နာနာဆုပ်ရင်မာသွားတာပဲနော်ဒီတဏှာလေးပဲနော်ရာဟုတခုခဏဇဝဲပဲဖြစ်ပါဖြစ်ဒီလိုကန်ကြည့်လိုက်သာသာကန်ကြည့်ပျော့ပျော့တွေးမယ်ဒါနှိတ်ချိန်မာသွားတာဒီခဏကြီးလည်းကြည့်လိုက်ပေါ့ဘုန်းကြီးတို့ခုထိုင်းနေတယ်ကြမ်းမြင်တဲ့ဒီဒီတင်ပန်းတဲ့အောက်ကအခင်းနဲ့ထိနေရနေမှာစပိုင်းတော့ပျော့ပျော့ပေါ့နောက်မာလာတာ ပြီးတော့မာမှုသဘောကလည်းပထဝီဓာတ်ပြောမှုသဘောကလည်းပထဝီဓာတ်ဒါလေးမှတ်ထားမယ်ကျမ်းတဲ့သဘောဒီဒီခန္ဓာကိုယ်ဒီလိုတချို့နေရာမှာပေါ့ပုတ်လိုက်ကျမ်းတာတွေတွေ့တယ်ချို့နေရာပုတ်လိုက်ချောတာတွေ့တယ်ကျမ်းတဲ့သဘောချောတာသေချာတော့သေချာဘောကတော့နော်ခုစာသင်နေတဲ့ဒီပုံကိုယ်ဒီကိုယ့်ရဲ့သွားထိတ်ရရှာနေပွေကျမ်းကျမ်းတွေ့နော်ကျမ်းနေတာကျမ်းတဲ့သဘောနော်သွားထိတ်တွေကိုရှာနေပွေကျမ်းတဲ့သဘောတွေ့တာ အဲ့ဒီပြီးတော့ခါကျဒီပဇောင်းပေါ့ပဇောင်းကိုရှားနေပုတ်ကြည့်အဲ့ကြချောတယ်အဲကျမ်းတဲ့သဘောချောတဲ့သဘောခန္ဓာကိုယ်မှာအကုန်ရှိနေကျမ်းတဲ့သဘောလည်းရှိတယ်ချောတဲ့သဘောရှိတယ်မာစဉ္ညာလျှောက်တဲ့ကတဏှာကိုပို့ကြည့်လိုက်ပေါ့တချို့ကျမ်းမြင်နေမှာချောနေချို့ကျမ်းမြင်နေမှာကျမ်းနေတာဒါမျိုးတွေတွေ့တာပဲစဉ္ညာလျှောက်တဲ့ကလည်းတွေ့နေအိတ်တဲ့ကဘာအိယာမှုရာတွေကျမ်းတာရှိတယ်တခါကျချောတာလည်းတွေ့တာဒါမျိုးမျိုးစုံပေါ့ဗိဒ္ဓမှာလည်းတွေ့တယ်ဣဇဒမှာလည်းတွေ့နိုင်တယ် အဲမျိုးမှတ်ထားလေးမှုသဘောပေါ့မှုသဘောအသက်ကြီးလာရင်ဟုတ်လားအရွယ်လည်းကြီးဝါလည်းဝါတယ်ဟိုထတာထိုင်ရအင်မတန်လေးတာကျမ်းမာကြီးမကောင်းလာပြီအင်မတန်လေးတာဘုန်းကြီးတို့ကျမ်းမာကြီးကောင်းတာခန္ဓာကပေါ့ပါနေအဘုန်းကြီးတို့ဒီလိုပေါ့လူတဦးတယောက်ကိုလက်ညှိုးလေးနဲ့ဒီလိုဒီလိုလက်ရခေါင်လိုက်လဲပေါ့အောင်အဲမျိုးလေခန္ဓာကိုယ်ကြီးကလေးတဲ့သဘောလည်းတွေ့နိုင်တယ်ပေါ့တဲ့သဘောလည်းတွေ့နိုင်တယ်ဒီလိုမှတ်ထားမယ်နော် နော်ပရဝိတ6မျိုးဒါမှတော့နော်ဒီဝိပဿနာဓာတ်ရသွားမဲ့ပုဂ္ဂိုလ်များကဒါတော့သိထားမယ်မာတဲ့သဘောပြော့တဲ့သဘောကြမ်းတဲ့သဘော ချောတဲ့သဘော လေးတဲ့သဘော ပေါ့တဲ့သဘော သူ အတွဲလေးနဲ့သူမှတ်လိုက်ပထဝီဓာတ်ဆိုမြေကြီးကိုပြောတော့မြေကြီးရဲ့တဘာဝမြေရဲ့တဘာဝကိုကြည့်ခိုင်းတာအဲ့ဒီတဘာဝ6မျိုးရှိတယ်ဒါလေးမှတ်ထားပါပြီးတော့အာဘောဓာတ်ကိုသွားမယ် အဘောဓကြတော့ယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောပေါ့ယိုစီးတယ်ဆိုဘုန်းကြီးတို့ခန္ဓာကိုကြည့်လိုက်လေဒီပူလိုက်တဲ့ຢာဒီပဲဖြစ်ဖြစ်အေးတဲ့ຢာနှာရည်တွေယိုကျဒါယိုစီးတဲ့သဘောပဲနော်ကျင်ငယ်တွေယိုကျနေဒါယိုစီးတဲ့သဘောပေါ့ချွေးတွေယိုထွက်နေတယ်ယိုစီးတဲ့သဘောပဲတခုတည်းကထိခိုက်သွားသွေးတွေယိုကျလာဒါယိုစီးတဲ့သဘောသေချာတော့ဘုန်းကြီးတို့ပါဇက်ထက်ပါဇက်ပိတ်ထားကြတော့သဖုံးရင်းမှာသေရီတွေယိုထွက်မြင်တာဒါသိနေတယ် ခါလေးမျက်ရည်တွေယိုကျနေတာဒါမျိုးတော့ဒါအဘောဓာရဲ့သဘောတွေပဲနော်အခုတရားမိုင်နဲ့ဒီလိုမျက်ရည်တွေယိုထွက်နေတယ်ဗျာဒီလိုလည်းပြောကြတယ်ဒီအဘောဓာရဲ့သဘောတွေဒါယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောဆိုတော့အလုံးခဲတဏ္ဍန်တွေ့ရတဲ့သဘောပါနော်ခန္ဓာကိုယ်ရဝိနဲ့ဝက်ထားတဲ့ခါကျထုတ်ထားတဲ့သဘောမျိုးပေါ့ဒါကြတော့ဘုန်းကြီးတို့ဒီချက်မှုပြုတ်မှုကျွမ်းကျင်တဲ့ပုံကိုယ်တွေကြပုံနာလေမုံမုံတို့ဂျုံမုံတို့ဒီတိုင်းထားရင်တော့ အမုတ်နေပေါ့ဗျာအဲ့ဒါကိုရေနဲ့ဖွဲ့ရေနဲ့လုံးခဲလိုက်ဟုတ်လားရေနဲ့တာမန် လုံးရင်တော့ယူစီးတဲ့ဘောပဲရှိတော့ရေများနေယူစီးတဲ့ပဲအဲ့ဒါကိုရေနဲ့နဲ့နဲ့လုံးလိုက်ရင်ဒီဟာအလုံးခဲဖြစ်သွားတာနော်ပဲမုံလေးတွေအကြော်ကြော်တော့မယ်ဆိုလုံးလိုက်တယ်မုံမုံဟိုဟာတွေဂျုံမုံနေနော်မုံနေပိုင်းလုံးတော့မယ်လုံးခဲသွားအောင်လုပ်လိုက်ဘုလိုခန္ဓာကြီးကအဲ့တိုင်ပဲဗျာဒီဒီဒီလက်တွေခုံကိုယ်တွေကြည့်လိုက်မသေးခင်မို့ဒါရေတွေနဲ့လုံးခဲတာ အလုံးပေါ်ပုံသဏ္ဍာန်တွေ့နေ။ဗိုက်ပုံသဏ္ဍာန်၊ခြေောက်ပုံသဏ္ဍာန်၊လက်ပုံသဏ္ဍာန်အလုံးခဲပုံ။သေသွားရင်လေ၆ကပ်ပြီးရေတွေထွက်သွား။ကြာတော့ကြာတော့ကရေ၆ကပ်သွားဒါတွေကကြည်မွပြည့်စရာအမုံဖြစ်သွားတာ။အဲ့ဒါအတူတူပဲ။ဒီတော့ဖွဲ့စည်းတဲ့သဘောဆိုတာလုံးခဲနေအောင်ဖြစ်တဲ့သဘောပဲလုံခဲနေတဲ့သဘောမျိုးကောင်းချင်းတို့ထုတ်ထားတဲ့သဘောမျိုးအဝိနဲ့ချီနှောင်ထားတဲ့သဘောမျိုးလုံခဲတဲ့တဏှာနဲ့တွေ့ရပါတယ်။နော်ဖွဲ့စည်းတဲ့သဘောတွေအဲ့ဒါမျိုးမြင်အောင်ကြည့်နိုင်ပါတယ် နောက်တေဇောတသဘောတေဇောတကြပူတဲ့သဘောအေးတဲ့သဘောပေါ့နော် ပူပြီးရင်းကျက်တဲ့သဘောအေးပြီးရင်ဒါရင်းကျက်တယ်ဆိုတော့ပူတဲ့ဟာသဘာဝလက္ခဏာရင်းကျက်တာရတကိစ္စလို့ဒီလိုပြောတယ်နော်ဒီထားပါတော့ပူပြီးခန္ဓာကိုယ်မှာပူတဲ့သဘောလည်းတွေ့တယ်အေးတဲ့သဘောလည်းတွေ့တယ်နော်သစ်ပင်တွေမှာလည်းဒီတိုင်းပူရင်တစ်မျိုးအေးရင်တစ်မျိုးဘုန်းကြီးတို့ရှစ်တိုင်းမှာကြတော့နေရာဒီမှာပူတော့တေးရတေးကျွေးတယ် အနောက်တိုင်းမှာကြအေးအေးလောင်လို့သစ်ပင်တွေဆောင်းရည်မှာအသေးရွက်တွေချတယ်ဒီကွာချချက်တွေနော်ခန္ဓာကိုယ်တွေမှာလည်းကြည်လိုက်ပေါ့ပူနေတယ်အေးနေတယ်ဒီလိုပူရအေးရပူရအေးရနဲ့ခန္ဓာကိုယ်ရပြင်းပြင်းနဲ့ရင့်ကျက်ရင့်ကျက်ရင့်ကျက်လာအိုးသွားတော့ပေါ့ဆယ်ပင်တွေဖြူသွားတွေကြိုးနားတွေထိုင်းအမျိုးတွေပြောတေစောတက်တွေလောင်ကျွမ်းပြီးတော့ပူလိုက်အေးလိုက်ပူလိုက်အေးလိုက်နဲ့ဒါတွေလောင်ကျွမ်းတော့ခံတော့ပေါ့နောက်ဝါယောတနှမျိုး ဝါယောဓာနှမျိုးကဘာလဲဆိုထောက်ကံတဲ့သဘောတွန်းကံတဲ့သဘောဟောဘုန်းကြီးဒီမှာခန္ဓာကိုယ်ကြီးမမတ်ထားတာရှိတယ်တရားမှတ်တဲ့ခါကျလေဒီပထမဝါယောဓာကထောက်ကံထားရင်ဒီလိုမမတ်နေလို့ရတယ်မမတ်နေတာဝါယောဓာကရော့ကြသွားခေါင်းကငိုက်ဆိုင်ကြသွားတာလေထိုးထားတယ်ပြောခန္ဓာကိုယ်ကြီးထောက်ထားတယ်ဆိုတာတစ်ပင်ဒီအိမ်တို့ငါပြောဘူးတို့လဲမကြတော့ထောက်ထားတယ်ကြားကံပြီးတဲ့ဒုတ်လို့ပေါ့အဲလိုခန္ဓာကိုယ်ကြီးကို အောက်ကိုပျော့ကြောင်တော့ရန်ရက်တဲ့တိုင်းသွားရင်သွားတဲ့တိုင်းအိတ်အိတ်တဲ့တိုင်းပေါ့ပျော့ခွေကြမသွားဒီဝါယုဒကထောက်ကံပေးတာဟိုဘောလုံးများလို့လေတုံးလေတင်းနေတဲ့ခါကျဟိုဘယ်ကံလိုက်ကန်လိုက်သွားလိုက်တဲ့ရောက်သွားလေရော့သွားရင်တော့ဘယ်မှမရောက်တော့နောက်တွန်းကန်တဲ့သဘောနော်အသက်ရှူကြည့်ပါလားဖြည်းဖြည်းချင်းတွန်းကန်ဝင်သွားတာပဲနော်ဒီဓကမ္မဋ္ဌာန်းနေကြတော့ ဝါယောဒဆိုတာလေကိုကြည့်ရမှာကိုလေရဲ့တဘာဝကိုကြည့်ရမှာဒါမှတ်တာတေဇောဒဆိုအများအပြားသိတာမီမီရဲ့တဘာဝမဟုတ်သူ့ရဲ့ပူတဲ့သဘောအေးတဲ့သဘောအဘောဒဆိုရေကိုကြည့်ရမှာကိုရေရဲ့တဘာဝရိုစီးတဲ့သဘောဖွဲ့စီးတဲ့ဒါလေးမှတ်တာမယ်အဘောဒဆိုတာကရိုစီးတဲ့သဘောဖွဲ့စီးတော့ရေကိုဆိုလိုတာမဟုတ်ရေရဲ့သဘောဒါလေးမှတ်တာမယ်တေဇောဒဆိုတာမီးကိုဆိုတာမီးရဲ့သဘောပူတဲ့သဘောဖြစ်မယ်အေးတဲ့သဘောဖြစ်မယ်ဒါလေးတွေ မှတ်ထားမယ်ဝါယောဓာတ်၄ကိုကြည့်ရမှာမို့လေးရဲ့သဘောတွန်းကန်တဲ့သဘောတို့ရတွန်းကန်လိုက်တယ်နှာခေါင်းနေဒီမှာဝင်သွားတွန်းဝင်သွားတယ်ဗိုက်ကြီးဖောင်းတက်တာဒါတွန်းကန်တာပဲနော်သွားလာလာတာလည်းတွန်းကန်တဲ့သဘောပဲအဲ့ဒါလေးမှတ်ထားမယ်ဒီ12မျိုးကိုတခြားမှတ်ထားမယ်နော်ဒါသိရေးကြည့်တယ်ဒီ12မျိုးကနော်ဒီပထမကပထဝီဓာတ်က6မျိုးအာဘောဓာတ်က2မျိုး ပရဝိဒရဲ့သဘာဝ6မျိုးအဘုဒ္ဓရဲ့သဘာဝ2မျိုးတိဇောဒရဲ့သဘာဝ2မျိုးဝါယောဒရဲ့သဘာဝ2မျိုးခါတဲ့ဆိုဘုန်းကြီးတရားစကားမှာဆိုအလို့ဆုတ်ခိုင်းတာအဲ့ဒါမှမှတ်မိတယ်ဒီတိုင်းဆိုနားထောင်သက်သက်တော့မမှတ်မိဒါလေးကိုယ့်ကိုရအောင်မှတ်တာနော်ဒကာကြီးတွေဓမ္မကြီးတွေမခက်ပါဘူးနော်ခန္ဓာကိုယ်ကြည့်ဒါသိထားဖို့လိုအပ်လို့ဘုန်းကြီးရစေချင်တာနော်အဲ့ဒီ6အလုံးပေါင်းလိုက်ဘယ်နှမျိုးရှိလဲ ရဝိတက6မျိုး အာဘောဓက2မျိုးတေဇောဓက2မျိုးဝါယောဓက2မျိုးအလုံးပေါင်းဘယ်နှမျိုးလဲ12မျိုးပေါ့နော်12မျိုးဟောဒီခြေခေါင်းကနေခြေပြခြေပြနဲ့ခေါင်းဒီလိုဒီလို ကြည့်လို့ရင်12မျိုးလုံးတွေ့တဏှာတဲ့ site ကြည့်လို့12မျိုးလုံးမတွေ့ဥပမာမာတဲ့သဘောတွေ့ရင် ကြောက်တဲ့သဘောမတွေ့ဘူးကြောက်တဲ့သဘောတွေ့ရင်မာတဲ့သဘောမတွေ့ကြမ်းတဲ့သဘောတွေ့ရင် ချောတဲ့သဘောမတွေ့ချောတဲ့သဘောမတွေ့လေးတဲ့သဘောမတွေ့နော် လေးတဲ့သဘောတွေ့ရင် ပေါ့တဲ့သဘောမတွေ့ပေါ့တဲ့သဘောတွေ့ရင်လေးတဲ့သဘောမတွေ့ဘူးပေါ့နောက်ပူတဲ့သဘောတွေ့ရင်အေးတဲ့သဘောမတွေ့အေးတဲ့သဘောမတွေ့ရင်ပူတဲ့သဘောမတွေ့ပေါ့ဒီဆန့်ကျင်ဘက်လေးမျိုးနှုတ်တိုင်းတဏှာရဲ့စိုက်ခြင်းတော့အများအပြားတော့ဒီရှင်းမျိုးပဲတွေ့တော့ပေါ့ဗျာခုနကတည်းကပြိုင်နဲ့တည်းမဖြစ်မာရာဖြစ်နေပြော့တာမဖြစ်ဘူးပြော့တာဖြစ်နေမာရာမတွေ့အောင်ကြမ်းတဲ့သဘောဖြစ်နေချောတဲ့သဘောမဖြစ်ဘူးပေါ့ဒီကတစ်ခုပဲတွေ့တယ်ဒီစမ်းကြည့်ပဲနှုတ်လိုက်တော့ ခုန၈မျိုးပဲတွေ့တယ်လို့ဒီလိုဘုန်းကြီးတို့အကြမ်းမြတ်မှတ်ထားမယ်နော်အဲတော့ဘုန်းကြီးတို့တရားရှုမှတ်တဲ့ခါကျဒါအသက်ရေးကြီးတယ်ဒီတဘာဝတွေမြင်အောင်ကိုရှုစေချင်တော့ပေါ့နော်ဒါကတော့ဘုန်းကြီးတို့စာပေမှာကပဒဝီတက်ကတော့ဒီမှာဝိသုရိမတ်တို့သုတ္တနိဗ္ဗာန်တို့ဘာတို့ကတော့သူကတော့နှစ်မျိုးပဲပြောတယ်ဆိုဘုန်းကြီးကတော့ဟိုဒီ10မျိုးပြောတဲ့အယူဆကိုကြိုက်တဲ့အတွက်စာပေမှာလည်းတိကျရှိနေတဲ့အတွက်ဘုန်းကြီးကတော့10မျိုးပဲပြောပါ အဲဆံပြုတ်တော့ပရိဝိဒ6မျိုးပဲပြောပါမယ်ပရိဝိဒအနေနဲ့6မျိုးပေါ့နော် အာဘောဒအနေနဲ့2မျိုးတေဇောဒအနေနဲ့2မျိုးဝါယောဒအနေနဲ့2မျိုးအလုံး12မျိုးပေါ့အဲ့ဒီ12မျိုးပြောစီပြောချင်တာနော်အဲ့ဒီရှုမှတ်တဲ့ပိုင်းမှာတော့ဘုန်းကြီးတို့တဝူးနဲ့တဘာနဲ့တဘာညွှန်ကြားမှုတွေကမတူဘူးပေါ့ဗျာမတူတဲ့အခါဘုန်းကြီးတို့ဟိုဖရာဟောအရင် ပြောပါမယ်နော် ဘုရားဘယ်လိုဟောခဲ့လဲဒါဓာတ်တဘာဝတွေဘုန်းကြီးတို့သိပြနောက်ပိုင်းမှာဘုရားကဟောခဲ့တဲ့မာသရိပ္ပံတုတ်တွေဘုန်းကြီးပြန်ပြောမယ်နော်မာသရိပ္ပံတုတ်ကြဘုရားဘာပြောထားလဲဆိုဒီခန္ဓာကိုယ်ကြီးကိုထားမြဲတိုင်းထားတည်မြဲတိုင်းတည်နေတဲ့ခန္ဓာကိုယ်ကြီးကိုခေါင်းကနေခြေပြခြေပြနဲ့ခေါင်းတိုင်အောင်ဓာတ်တွေကိုဆင်ញံနှလုံးသွင်းရမယ်နော်အဲ့ဒီဓာတ်တွေမြင်အောင်ဆင်ញံနှလုံးသွင်းရမယ်ဒါကိုပြောသွား ဒီသွားရင်သွားတဲ့အတိုင်းပေါ့ဗျာရရင်ရတဲ့အတိုင်းခန္ဓာကိုယ်ကိုပြုပြင်စရာမလိုသူဖြစ်နေတဲ့အတိုင်းပေါ့နော်ဒါသဘောရှုမှတ်တခါကြရင်ခန္ဓာကိုယ်ဖြစ်နေရရင်ရတဲ့အတိုင်းသွားရင်သွားရင်တိုင်းအိတ်အိတ်တဲ့အတိုင်းပေါ့နော်ဘယ်လိုဘယ်လိုသိရမလဲခေါင်းကနေခြေခြေပြခြေပြနဲ့ခေါင်းအဲ့ဒီလိုဓာတ်သဘောတဘာဝတွေခုန12မျိုးလုံးမြင်အောင်ရှုရမယ်ဒါပြောတယ်ပေါ့အဲ့ဒီဓာတ်သဘောကိုရှုမှတ်တဲ့အခါမှာဗုဒ္ဓက နွားတတမဥပမာဥပမာနွားတတမတတိဥပမာတခုပဲပြောအောင်ပေါ့နွားတတမဥပမာနဲ့ဟောထားပါတယ်ဒါသဘောရှုမှတ်မှုဒီအညာမှာတော့ဒါတွေကတွေ့တတ်တယ်အညာမှာတော့ဒီအလှူတန်းတွေပါလုံးမဲ့ကြတချို့ရရွာတွေဝက်တွေမွေးပေါ့ဗျာပြီးတော့မှအလှူတန်းရောမှတတ်အဲ့ဒါမျိုးဒီမှာလဲရှင်တုန်းကဥပမာပေါ့ဗျာနွားတကောင်တတ်မဲ့ကြသူကဘာလဲဒီနွားကြီးဝါဖြိုးသွားအရင်ကျွေးရတာနွားနွားတတ်တဲ့ပုဂ္ဂိုလ်အဲ့ဒီဥပမာပေးတာ နွားတတမဟာတတ်လို့တဲ့နွားကိုဘာလို့ရလဲဆိုအစာဝအောင်ကျွေးရတယ်အသားတွေတိုးအောင်ကျွေးရတယ်နော်အဲ့ဒီလိုအစာဝအောင်ကျွေးနေတော့အသားတွေတိုးနေအောင်ကျွေးနေတော့မှလည်းနွားတတမရဲ့စိတ်ထဲမှာဘာဖြစ်လဲနွားပဲသူစိတ်ထဲမှာအောင်ဝင်ကအစာကျွေးအစာတော့ဒီဒီနွားကကောင်းကောင်းစားတယ်ကဝဖြိုးလာတယ် ဝါဖြိုးလာတကဒီနွားကြီးကိုတတ်ဖို့အတွက်နတ်တယုံခေါ်သွားတယ်ရှင်းလုံးကတော့နွားတယုံတတ်တရှိအိမ်မှာတိုင်မှာလို့ဂျိုးနဲ့တော့ပြီးတော့တတ်တာပေါ့နတ်တယုံကိုနွားတယုံကိုဒီနွားကြီးကိုဂျိုးနဲ့ဆွဲခေါ်တာဒီလိုဆွဲခေါ်တဲ့ခိုက်တာမှာလေနွားတသမားအနေနဲ့ဒီနွားကြီးကိုနွားပဲသူစိတ်တဲ့အောင်းမိတာပဲနွားတယုံရောက်တော့တတ်မဲ့နေရာမှာတတ်မဲ့တိုင်နေရာမှာဂျိုးနဲ့ခြိတုပ်ထားတယ်ပေါ့ခြိတုပ်ထားတော့လေ သူ့စိတ်ထဲမှာနွားပဲပြီးတဲ့ကလက်နဲ့တစ်ခုခုနဲ့ဒီနွားကြီးကိုထိုးမယ်ခုတ်မယ်ခုတ်တတ်လိုက်တယ်ပေါ့အဲ့လိုခုတ်တတ်နေတော့လည်းသူ့စိတ်ထဲမှာဒါနွားပဲနွားတတ်သမားနေတတ်နေတော့လည်းနွားပဲတတ်လို့သေသွားတဲ့ကနွားကြီးသေသွားပြီအဲ့ဒီခါမှလည်းသူ့စိတ်ထဲမှာနွားပဲနော်နွားအနေပဲစိတ်ထဲမှာဆွဲလန်းနေတော့အမှတ်သားရှိတော့မယ်ဒီဥပမာလိုပါပဲတဲ့ဘုန်းကြီးတို့ခန္ဓာကိုယ်ကြီး တည်မြဲတိုင်းရှိမြဲတိုင်းထားမြဲတိုင်းဖြစ်နေတဲ့ဥမာသွားမြဲတိုင်းရံမြဲတိုင်းအိမ်မြဲတိုင်းနော်ထိုင်မြဲတိုင်းရှိနေတဲ့ခန္ဓာကိုယ်ကြီးကိုဓာတ်ဘောတွေကွဲကွဲပြားပြားမြင်အောင်ဘုန်းကြီးတို့မဆင်ញင်နိုင်တဲ့ပုဂ္ဂိုလ်မရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ဒီခန္ဓာကိုယ်ကြီးကငါပဲလို့ထင်တော့မယ်နော်ငါပဲသူပဲငါမျိုးသားပဲငါမျိုးသမီးပဲငါသားပဲငါသမီးပဲဒါငါသူကယောက်ျားမိန်းမပုဂ္ဂိုလ်ဆွဲ လာနဲ့ကိုကိုကိုအနေနဲ့ပြောငါလို့ဆွဲလန်းနေတော့မှရှိသေးတယ်ဆွဲလန်းနေတယ်အဲ့ဒီလို ကိုခန္ဓာကိုယ်မှာငါလို့ဆွဲလန်းနေသားသမီးလေးပါငါသားငါသမီးဒီလိုဆွဲလန်းနေဆွဲလန်းနေတဲ့အခါကျဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်လို့ဖြစ်ဖြစ်ဒီသားသမီးလေးတွေခန္ဓာကိုယ်နဲ့ပတ်သက်လို့ဖြစ်ဖြစ်တခုတည်းဖြစ်လာခံနိုင်ဘူးနော်ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့လောဘတွေဖြစ်မယ်ဒေါသတွေဖြစ်မယ်မာနတွေဖြစ်မယ်အတ္တမမနာတွေဖြစ်မယ်ဒါတွေကဆက်မပြတ်ဝင်တာ ဒီခန္ဓာကိုယ်ရုပ်ကြွေးဖို့မွေးဖို့စားဖို့တောက်ဖို့ဒီမိသားစုစားဖို့တောက်ဖို့လောဘဒေါသမောဟမာမာနတွေအကုန်အဆက်မပြတ်ဖြစ်နေတယ်ဒီလိုမကောင်းတဲ့စိတ်တွေဆက်မပြတ်ဖြစ်နေတော့ဘာဖြစ်လာလဲဆိုကိုယ်မူရာတွေနှုတ်မူရာတွေစိတ်မူရာတွေချမ်းချမ်းထမ်းထမ်းရိုင်းဆိုင်ဆိုင်နေပြောဖို့ဝင်မလဲဘူးလှုပ်ဖို့ဝင်မလဲဘူးနော်စိတ်ဆိုးဖို့ဝင်မလဲဘူးဒေါသဖြစ်ဖို့ဝင်မလဲဘူးပြီးတော့ဆိုလိုတာကတော့ကိုယ်မူရာနှုတ်မူရာစိတ်မူရာတွေက ကြံ့ထန့်နေတယ်ရိုင်းဆိုင်နေနော်ဒီကိုယ်ခန္ဓာကိုယ်ပဲဖြစ်ကိုယ်သားသမီးကိုယ်ပါဖြစ်တိတ်ဆွဲလိုက်ဆွဲလန်းသလောက်ဒီမူရတွေလည်းပိုကြံ့ထန့်နေအဲ့လိုကြံ့ထန့်ရိုင်းဆိုင်လာစိတ်ကမတည်ငြိမ်ဘူးဗျာမအေးချမ်းဘူးမတည်ငြိမ်မအေးချမ်းတဲ့ခါကျသူပြောသမျှလှုပ်သမျှအလုပ်တွေပြောသမျှအပြောတွေစိတ်ထားသမျှတွေအမားတွေကြဖြစ်နေတယ်မားတွေလည်းကြထပ်တလဲလဲဖြစ်နေ အဲဒီလိုမှားတွေတွေကထပ်တလဲလဲဖြစ်လာတဲ့အခါကျဘဝဘာမှအတိတ်မရှိဘူးပြနေရတဲ့ဘဝဘာမှတန်ဖိုးမရှိလို့ဖြစ်နေအဲလိုတန်ဖိုးမရှိလို့ဖြစ်နေဘဝသေးနေသလိုဖြစ်နေတယ်။နောက်ပြီးတော့ဒွါပရမှာဟောတော့ပြီးတော့မှဗာဆက်ပြောလဲနွားတတမဟာဒီတည်သွားတဲ့နွားကို နောက်ပိုင်းကျတော့ဗာလဲရောင်းဖို့ရအတွက်အသားရည်တွေကတခြားအရေကတခြားဘောအရေကောင်ကတခြား အသားတွေကတခြားအယိုးကတခြားပေါ့အသက်တခြားဆုပ်တခြားဥတခြားဒါကြောင့်တပုံတပုံဒီဖြတ်ချလိုက်ဖြတ်ချပြီးတဲ့ခါကျသူကဟိုလားဒီထဲမှာတော့ဟိုဓာတ်၄ပါးဆိုလမ်းစုံလမ်းကွာဆိုတဲ့ဆိုင်မှာဆိုဒီဥမာပေးတာဓာတ်ကြီး၄ပါးဖြစ်တဲ့လမ်းစုံလမ်းကွာမှာရှိတဲ့လမ်းလေးကွာမှာရှိတဲ့ဆိုင်မှာထိုင်ပြီးတော့ဒီနွား အမဲသားတွေရောက်နေပေါ့ဗျာအဲ့ကြတော့သူ့စိတ်ထဲမှာနွားသတ္တမရဲ့ယောက်ျားစိတ်ထဲမှာနွားဆိုတဲ့အမှတ်သားမရှိတော့ဘူးအမဲသားအနေနဲ့ရောင်းတာပဲအဲ့မှာသူကိုယ်တိုင်ကငါအမဲသားရောင်းတယ်ဝယ်သူတွေကလည်းအမဲသားဝယ်တယ်ဒီလိုပဲပြောကြဆိုကြတာအဲ့မှာရောင်းတဲ့ပုဂ္ဂိုလ်ကလည်းငါနွားရောင်းနေတယ်ဝယ်တဲ့ပုဂ္ဂိုလ်ကငါတို့နွားဝယ်တယ်လို့မပြောတော့ဘူးဗျာအလုံးကပါလေအမဲသားကိုမြင်တဲ့တွေ့နွားဆိုတဲ့အမှတ်သားမရှိတော့ပျောက်သွားတယ် ဒီဥပမာလိုပါပဲတဲ့ယောဂီဟာသွားမြဲတမ်းခန္ဓာကိုယ်ကြီးရက်မြဲတမ်းခန္ဓာကိုယ်ကြီးထိုင်မြဲတမ်းခန္ဓာကိုယ်ကြီးအိပ်မြဲတမ်းခန္ဓာကိုယ်ကြီးရှိတဲ့အတိုင်းဟုတ်ဒါသဘောတွေကိုခြေတော်ကနေကောင်းကောင်းကနေခြေတော်ညံနဲ့မြင်အောင်နေရအနှံ့ဆင်ញနှလုံးသွင်းဘယ်နေရာကြည့်ကြည့်ဒါသဘောကိုညံနဲ့တဲတဲကောကမြင်လာရင်ဘုန်းကြီးတို့ခန္ဓာကိုငါဆိုတဲ့ဆွဲလောင်းမှတ်တာပျောက်ပါတယ် ငါသားငါသမီးငါပြည်စီငါဥစ္စာဆိုလဲမရှိတော့နဲ့ပျောက်သွားတယ်ငါဆွဲပျောက်သွားရင်ဒီကံတော်ကြီးနဲ့ပတ်သက်ငါဆွဲပျောက်သွားပဲဒီကံတော်ကြီးနဲ့ပတ်သက်ပြီးလောဘဒေါသမောဟမာနဖြစ်စရာအကြောင်းမရှိဘူးအကုသိုလ်တွေဒီလိုအကုသိုလ်စိတ်တွေမဖြစ်ရင်ကိုယ်မူရာနှုတ်မူရာစိတ်ထားဒါတွေကလုံးလုံးတိမ်မွေ့လာနူးညံ့လာပျော်ပြောင်းလာတိမ်မွေ့နူးညံ့ပျော်ပြောင်းလာရင်ပြုတ်လို့သမျှအလုတ်ပြောသမျှအပြော စိတ်ထားသမျှတွေမှန်းနေတယ်မှန်းနေအဲ့ဒီပုဂ္ဂိုလ်နေထိုင်ရတဲ့ဘောဟာအတိတ်ပဲရှိတယ်နော်တန်ဖိုးရှိတယ်ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ကသူ့ရဲ့ဘောအမြဲတမ်းရှင်းတန်းနေတယ်ဒီလိုမိန့်တာဒီတော့ခုနဥမာတွေပြန်ဟကြရပြန်ဆက်ကြအောင်နွားသတ္တမနဲ့ဘုန်းကြီးတို့ယောဂီကတူပါတယ်နွားဆိုတဲ့မှတ်သားနဲ့ငါဆိုတဲ့ဆွဲလန်းမှုကတူပါတယ် လမ်းဆောင်လမ်းလေးကွာနဲ့ဣရိယာပုတ်လေးပါတူပါတယ်အမဲဖြတ်တာနဲ့ဓာတ်သဘောကိုညံနဲ့မြောင်ကြည့်တာတူပါတယ်နော်ဒါကြောင့်ဘုန်းကြီးတို့ကတာကမဏရှုတဲ့အခါမှာဒီသဘောတွေကို မြင်အောင်ကြည့်ခိုင်းတာနော်အဲဒီမှာစကားဆက်ပြီးတော့ဆက်ပြောလိုက်ပါမယ်နော်ဒီဓာတ်ကြီးလေးပါးကိုဘုန်းကြီးတို့မာသရိပဏသုတ်တန်ကြတော့ဓာတ်ကြီးလေးပါးလို့သုံးတယ်ပဋ္ဌာန်းကြတော့ဆိုရင်အဲ့ကြတော့မဟာဘုတ်လို့သုံးတယ် ဒီဓာတ်ကြီးလေးပါပဲခေါ်တာနော်ဟုတ်ကြတော့ပဋ္ဌာန်းကိုးကားလေးနဲ့ဘုန်းကြီးပြောမယ်ပြန်ပြောမယ်မဟာသတိပဋ္ဌာန်သုတ်တံကြတော့ဒီလေးပါးကိုဓာတ်ကြီးလေးပါလို့သုံးပါတယ်ပဋ္ဌာန်းလို့ဘာလို့ကြပါလဲမဟာဗုဒ္ဓမဟာဗုဒ္ဓလို့သုံးပါတယ်မဟာဗုဒ္ဓဆိုတဲ့အဓိပ္ပာယ်လေးကိုယ့်ကိုယ်ပဲမှတ်တော့နော်ဘုန်းကြီးတို့ကုံလို့ရောက်နှုတ်မထုတ်တော့မဟာဗုဒ္ဓကမဟာတပုတ်ဗုဒ္ဓတပုတ်ပေါ့ဗျာမဟာဆိုတာက ကြီးကျယ်တာကိုပြောတယ်ဘုဒ္ဓဆိုတာထင်ရှားဖြစ်နေတာပြောတယ်ဒီပထဝီအာဘောဒေဇောဝါယောဆိုတဲ့ရုပ်လေးမျိုးဟာသဘာဝလက္ခဏာအနေနဲ့ဖြစ်စေ အထက်ကိုတရားအနေနဲ့ဖြစ်အခြားရုပ်တွေလည်းကြီးကျယ်ထင်ရှားတယ်အဲ့ဒီလို ကြီးကျယ်ထင်ရှားလို့ဒီဓာတ်ကြီးလေးပါးမဟာဘုတ်လို့ခေါ်တာသက်ရှိသက်မဲ့ရာဟုတွေပေါ့နော် ကြီးကျယ်နေမှုဟာဥမာငါးကြီးတွေကြီးကြီးတွေဖြစ်နေတောင်ကြီးတွေကြီးကြီးတွေဖြစ်နေဒီလိုကြီးကျယ်နေမှုဟာဒီမာဘုတ်၄မျိုးတို့ပေါင်းစု တွဲမိနေတော့ကြောင့်အထက်ကိုကြီးမားနေတဲ့အဲ့လိုမှတ်ထားနောက်ဒီမှာဒီပထဝီဓာတ်၄မျိုးကသူတစ်ပါးတွေကသူ့ကိုမိလိုက်နော်သူတို့ကသူတို့ချင်းချင်းလဲမိခံတယ်သူများကလည်းသူ့ကိုမိလို့ရသူကလည်းသူများကိုမိနိုင်တယ် ဒါကိုဓာတ်လို့ခေါ်တယ်ဒါလေးပြန်မှမယ်ဓာတ်လေးပါးကပါလေသူတစ်ပါးကိုလည်းမိနိုင်တယ်ကိုယ့်ကိုယ်လည်းကိုယ့်ကိုယ်ကိုလည်းအမိခံတယ်ဓာတ်လေးပါးတဘာဝဥပါဒယုံ24ပါးကျန်တဲ့ယုံ24ပါးဥပါဒယုံပဲဥပါဒယုံ24ပါးသူများကိုမိနိုင်တယ်သူ့ကိုအမိမခံနိုင်ဘုန်းကြီးတို့သဘောပေါက်ပြောမယ်မျက်စိသက္ကုပတာရာယုံလေးကြည့်လိုက်မျက်စိပတာရာယုံလေးလှန့်ကြည့်လိုက်ဘာတွေ့လဲပူလာအေးလားတောင်းတာတင်းတာဒါဆိုသက္ကုကြည့်ယောကမတွေ့ရဘူးဗျ ဒီတော့မှန်တဲ့ချိန်တော့ဒါဆက်ကုပ္ပတရာကြီးရောဒီလိုကိုယ့်အကူဒီတိုင်းတော့တွေးဖို့ခိုင်းနေတယ်ဟိုသူများမီးနေတဲ့အခါကျတော့သိတာတယ်ထင်ရှားတယ်ဒါကိုပြောချင်တယ်တော့မဟာဘုတ်လေးပါးကသူသူတစ်ပါးကလည်းမီးတယ်ဆိုတော့ပထဝီဓာတ်ဆိုရင်ဂျန်တဲ့ဓာတ်တွေကသူ့ကိုလည်းမီးနိုင်တယ်သူကလည်းသူများမီးတာအဲ့ဒါမျိုးပြောတယ်ဂျန်တဲ့ရုပ်တွေမှာလည်းမီးနိုင်တယ်သူတို့ချင်းချင်းမှာလည်းမီးတတ်တယ်နော်အဲ့ဒါကြောင့်ကို ဓာတ်ဆိုတာဓာတ်၄ပါးကပါလေသူတော်ကိုလည်းမိနိုင်တယ်မိကိုလည်းမိခံနိုင်တယ်ဒီလိုမှတ်တယ်ဥပါရယုံ24ပါးကြတော့သူတော်ဘာကိုသာမိနိုင်တယ်သူ့အမိမခံနိုင်အဲ့လိုထူခြားမှုရှိတယ်လို့ဒီလိုမှတ်ထားမှာနော်ပြီးမှဘုန်းကြီးဗာပြောကျင်သေးလဲဆိုတော့ဒီတရားနဲ့ပတ်သက်ပြီးတော့ချမ်းမြေဆရာတော်တို့ပန္နိတာယမတို့ဒီဆရာတော်ကြီးတွေပေါ့လေဘုန်းကြီးတို့မိတယ်တရမရာစီလည်းမိပါတယ်မာစီဆရာတော်လည်းမိပါတယ် မိပေမဲ့လည်းမာစီဆရာတော်တရားစစ်တာတွေဘာတွေကတော့နောက်ပိုင်းမှာရွှေမင်းဝန်ဆရာတော်ပြောပြလို့သိတာဘုန်းကြီးတို့တရားအထုတ်စင်ကောင်ကတွေ့ဘူးတယ်ဒါရဲ့မစစ်ခံမှုပါချမ်းမြေဆရာတော်တို့ပန္နိရာယမတို့သောရဝရံဒီဆရာတော်တို့ဒီလိုဆရာတော်တွေစစ်တာကိုတော့အများကြီးတွေ့ဘူးပါနော်သူတို့နဲ့လည်းတူလည်းတရားစခန်းတွေလည်းအများကြီးလောက်ဘူးတော့ဘုန်းကြီးဘယ်မှာတော့မဟာစီတဏီတွေပဲအထုတ်ပြီးဒါကိုဆွဆွမြဲပြပါတယ် ဒါပေမဲ့ရဟန်းတော်ဟာရာလောကဆရာကြီးဘုန်းကြီးလေဒီနေ့ကိုအထောက်ပါခုဆရာကြီးကိုင်ကားတို့ဆရာကြီးဥပခင်တို့ဆိုတာလေဒီဆရာတို့ရဲ့တပည့်တွေဒီရန်တချို့ဒီနောက်တိုင်းသားတွေကလည်းဘလို့ထင်လဲဆိုတော့ဆရာကြီးကိုင်ကားကအင်္ဂလိပ်လိုဟောပြောနိုင်တာကိုလေဒီဆရာတို့ရဲ့နေ့ကိုသူ့နည်းရလို့ထင်ရှားနေတယ်ဘုန်းကြီး message ချူးဆက်သွားပြီ Valley Center အထုတ်စင်ကဒီကိစ္စကိုပြောခဲ့ပါအဲ့တော့မင်းတို့ဒီဌာနကြီးမှာလို့အဲ့တော့ဖြူတယောက်က live ပို့ပါတယ် ဌာနကြီးတရားအထုတ်ပြီးတော့နောက်ပိုင်းဘုန်းကြီးရိတ်တာရုံလေ့လာပါလေ့လာဖြစ်ပြောင်းနဲ့လက်ပတ်ခြင်းနဲ့နေရာဌာနပေါင်းစုံလည်းရောက်ပါသူတို့ကသုံးဌာနခွဲတာမင်းကယောဂီတရားလောက်နေတယ်ဒုတိယဌာနယောဂီ30သက်သက်လို့စားတယ်ယောဂီ30စကားမပြောအောင်တတိယဌာနတကူကသင်တယ်စနေတနေ့ကနေထိုင်တယ်ဒါမျိုးပြောတယ်ပေါ့အခုအခုလိုသင်တာမျိုးလို့ထိုင်လဲထိုင်သင်လဲသင်တယ်သုံးဌာနခွဲတာအဲ့ဒါတွေဘုန်းကြီးလိုက်ကြည့်တယ် လိုက်ကြည့်နေမေးပြတယ်ပေါ့နော်မင်းတို့ဒီဌာနမှာဘာနည်းတွေပြတယ်လဲဆိုသူကပြောပါတယ်ဆရာကြီးကိုင်ကနီးတယ်ဒီအဲဆရာကြီးကိုင်ကနီးပြီးတော့ကမာစီနီးတယ်ဖောက်တော်နီးပြပါတယ်အဲ့ဒါတော့ဘုန်းကြီးကပြောပါတယ်မင်းအဲ့ဒါဆရာကြီးကိုင်ကနီးဟုတ်ဘူးကွာလို့ဆရာကြီးကိုင်ကရဲ့ဆရာက ဆရာယူဝခင်လို့ဆရာယူဝခင်ရဲ့ဆရာနာဂံဆရာသက်ကြီးလို့နာဂံဆရာသက်ကြီးဆရာလဲရီဆရာတော့အဲ့လဲရီဆရာတော့နီးလို့ဘုန်းကြီးပြောပြတယ်ဓမ္မတော်တော့ခုလူမျိုးတွေကသူတို့ပြောတဲ့အတိုင်းအဲ့ဒီတိုင်းမှတ်မထားနဲ့ဒါဆရာကြီးကိုရင်ကနီးမဟုတ်ဘူးမူရင်းကပြန်ပြောမယ်မှတ်ထားနော်မူရင်းကဘာလဲဆိုရင်ဆရာကြီးကိုရင်ကဆရာဘာဆိုလဲနာဂံအဲဆရာယူဝခင်ဆရာယူဝခင်ရဲ့ဆရာဘာဆိုလဲနာဂံဆရာသက်ကြီးနာဂံဆရာသက်ကြီးဆရာဘာဆိုလဲ ဆရာကြီးဆရာလဲဒီဆရာတော်ပေါ့ဒါကြောင့်မိုးရင်ကလဲဒီဆရာတော်နီးလို့ဘုန်းကြီးပြောခဲ့ပါတယ်နော်အဲ့လိုလည်းမှတ်ထားပေါ့ဒီတော့ဘုန်းကြီးအဲ့ဒီမှာဘာဟုတ်တော်နီသွားအထုံးမဲ့ကြံတော့ဒီဘာဟုတ်တော်နီကိုအထုပ်ကူတဲ့ပုံကိုယ်တွေဘုန်းကြီးတို့ဒီဒီဖရီးမောက်ကျောင်းမှာလာပါတယ်လာပြီးတော့မေးပါတယ်ဗာမေးလဲဆိုဆရာတော်တဲ့ဆရာတော်ကမာဇီကမ္မထန်ဆရာလို့သိရပါတယ်ဆရာတော်တို့မာဇီကမ္မထန်နီးကောဓကမ္မထန်နေသင်ပေးပါလားလို့ဒါမေးပါတယ် ဘုန်းကြီးကသင်ပေးပါတယ်လို့ဒီဘာသူသဖြင့်ပေါ့လေဒါတွေမြင်မမြင်ဆိုအင်တာဗျူးလုပ်တဲ့အခါဓာတ်စစ်ဆေးတဲ့အခါမှာဓာတ်ကပ္ပတာနေမြင်မမြင်စစ်ဆေးပါတယ်လို့ဒါကိုဘုန်းကြီးခဏနာပြောပါတယ်ဒီပဏိတာယမတို့ချမ်းမြေဆရာတို့ဒီဆရာတော်ကြီးတွေကတော့မကြိုက်မကြိုက်သူစူရာငေါ့တာတရဝရံဆရာတော်ကြီးကတော့အေးအေးဆေးဆေးသွားတယ်နော်အဲ့မှာပဏိတာယမဆရာတော်ကြီးတို့ချမ်းမြေဆရာတော်ကြီးတို့စစ်နီးလေးနည်းနည်းပြောပြမယ်နော် သူတို့ကဘာလဲသူတို့ရဲ့နီးကကျတော့ဝါယောဒကိုအဓိကထားမှတော့ဝါယောဒဆိုတွန့်ကန်တဲ့ဘောပေါ့နော်အဲတော့လူပြိန်းနာတော့ဘယ်လိုသုံးလဲဆိုဖုံးဖောင်းနေပိန်နေဒီလိုတင်တာဟုတ်အဲတော့ဆရာတော်ကြီးကဗာမေးတဲ့လေတာရှိလဲဆိုတော့အဲယောဂီဖောင်းတာပိန်တာမှတ်နိုင်ရလားယောဂီလာတရားစစ်ပြီဆိုရင်အဲတော့အမယောဂီကလည်းခတ်တည်နေပေါ့လေမှန်ပါဗျာမှတ်နိုင်ပါတယ်ရှင်ပြားပေါ့နောက်တစ်ခုမေခွန်းတက်လာတယ်ဖောင်းမှုပိန်မှုကို မှတ်နိုင်ရင်တဲ့ အဲ့ဒီဖောင်းမှုပိန်မှုပေါ်မှာစိတ်လေးကကပ်ပြီးတော့လိုက်နိုင်လားထပ်မယ်ဟာအဲ့ဒီချိန်မှာလည်းယောဂီကလည်းအခက်တည်းပဲမှန်ပါဗျာကပ်လိုက်နိုင်ပါလေဗျာဆိုရှောက်ပြန်ဒါဆက်မေးပြန်တယ်ဖောင်းမှုပိန်မှုပေါ်မှာစိတ်လေးကပ်ပြီးလိုက်နိုင်ရင်ဘာသိတော့ဘာတွေ့တော့ဘာမြင်လဲဆိုဒီလိုမေးတာဒီဓာတ်သဘာဝတွေမြင်လားမေးတာအဲ့ဒီချိန်မှာယောဂီကလည်းဒါတွေသင်မထားတဲ့အခါကျဘာဖြစ်လဲမှန်ပါဗျာဖောင်းမိတွေးပါတယ်ဗျာအဲ့မှာဆရာကြီးကဆူရာငေါ့တော့အဲ့ဒီပြန်တတ်တယ် အဲ့ဒါကိုပြောပြပါတယ်အနောက်တိုင်းသားနေရအဲ့တော့ဘုန်းကြီးတွေလာတာကဒီရိတ်တာတကူရဲ့မန်နေဂျာပေါ့ဖြူတဲ့ကတယောက်ရရှေ့နေတယောက်လာတော့အဲ့ဒါဘုန်းကြီးပြန်ပြောပြပါတယ်နော်မှတ်တာနော်အဲ့ဒါနောက်ကြဒီဆရာတော်ကြီးတွေမှာတရားအစ်စ်မခံရတာအဲ့ဒီပြတ်တာဆရာတော်ကြီးကတခါကြသူတို့ကဘယ်လိုဖြစ်လဲဆိုတော့ပရမတ်တယောက်တော့ဒီဓာတ်သဘောတဘာဝလေးပြောလိုက်နောက်လူကြသူစိတ်ထဲမှာပြောပြီးသားထင်တာနောက်လူလာရှာမပြောတာဆိုတာငေါ့တာဖြစ်ရောအဲ့ဒါမျိုးတွေသူကဖြစ်ရှာ ရတန်းကျတော့ရွယ်ကြီးလာတော့မေ့တာလည်းဖြစ်ကောင်းဖြစ်မှာပေါ့နော်တခါကျသင်ပေးတာတယောက်စုကားတာတယောက်ဒါမျိုးတွေလည်းဖြစ်နေဒါဥက္ကဏနာသင်ပေးတာမမှတ်မိဘူးလားဆိုတာအဲ့လိုမျိုးတွေလည်းဖြစ်တတ်တယ်အဲ့မှတ်ထားပါဒီဘုန်းကြီးပြောပြပါတယ်ဒီဆရာတော်ကြီးတွေလည်းဒီဓာတ်ကိုမြင်အောင်သင်ပေးပါတယ်ဓာတ်သဘောပါပါတွေရှင်အကြောင်းပဏိတာရမဆရာတော်ကြီးတို့ပုံအောင်မူရသဘာဝသုံးပြထင်တတ်သည်စာပိုင်းမှာတော့ဘိုက်ပုံသဏ္ဍာန်ခြေတော်ပုံသဏ္ဍာန်ပဲတွေ့မယ်တဲ့ နော်တဘာဝပုံဟံမှုရာနောက်ရလျဲတဘာဝလှုပ်ရှားနေတဲ့ဘောရွေနေတဲ့သဘောနော်ပုံဟံမှုရာတဘာဝနောက်ပိုင်းကျတဘာဝမြင်လိုက်မယ်နော်မာရာတို့ပြောတာတို့မာရာတို့ပြောတာတို့ခုနကဓာတ်တဘာဝတွေပေါ့နော်ကြံတာတို့ချောတာတို့လေးတာတို့ပေါ့တာဒီတဘာဝတွေမြင်အောင်ရှုခိုင်းတာဒါလေးမှတ်တာပေါ့အဲ့လိုမှတ်တာအဲ့ဒါမှဟိုဘယ်သူမှ ဘာမှပြောစရာမလိုတော့ဘူးပေါ့နော်ဒီတော့နောက်မှဒီမဲ့ချမ်းမြေဆရာတော်ကြီးလည်းရှိသေးတာပေါ့ချမ်းမြေဆရာတော်ကြီးဒီသွားတဲ့ခါကျအဆူကောင်းမခံရအောင်ဒီလိုလျှောက်တတ်ပဲစေပေါ့အဲ့ဒါဆိုရင်တော့ဆရာသမားတွေကသဘောကျသွားတော့အဲ့ဒါဒီလည်းမှတ်တာပေါ့နော်ဒီတော့ဘုန်းကြီးတို့ဒီမှာဘာပြောကြင်လဲဆိုဘုန်းကြီးဒီထဲမှာနာမည်တတ်ထားတာထင်ရှားသောဓကမ္မတာ ရှုနည်းနှမျိုးဆိုဘုန်းကြီးတို့ထင်ရှားသောဓကမ္မတာနဲ့ရှုနည်းနှမျိုးဆိုတာဆရာတော်ကြီးတွေပြတဲ့နည်းကိုဘုန်းကြီးရွယ်ပြောတာပါနော် ချိုးဆရာတော်ကြီးတွေကဘယ်လိုပြလဲဆိုတော့ချိုးဆရာတော်ဓာတ်တဘာဝတစ်ခုချင်းစီရှုခိုင်းတယ်ရှုပြီးတဖြည်းဖြည်းဖြည်းနဲ့ဓာတ်တဘာဝအလုံးပေါင်းရှုတာဒါတစ်မျိုးတွေ့ရတယ်တချို့ကြဓာတ်တဘာဝတစ်ခုတည်းပဲအာယုံစိုက်ရှုခိုင်းတယ်ရှုရင်းရှုရင်းနဲ့တခြားဓာတ်တွေပါထင်ရှားလာတယ်အဲ့ဒါပါတွဲရှုခိုင်းတယ်အဲ့လိုရှုနေနှမျိုးရှိတယ်ပြန်ပြောမယ်နော်တချို့ကြတော့ဓာတ်တဘာဝတစ်ခုချင်းဥမာတွန်းကန်နေဆိုလွယ်သားစရှုခိုင်းတာပေါ့လေ ခုနကဘုန်းကြီးတရားသဘာဝ12မျိုးပြောခဲ့အဲ့ဒီတော့တစ်ခုချင်းလေးရှုခိုင်းတာတစ်ပတ်လောက်ရှုခိုင်းတာအဲ့ဒါကိုခြေတော်ကခြေပြားနဲ့ခေါင်းခေါင်းနဲ့ခြေပြားလို့အောင်မြင်သွားပြီနောက်တစ်မျိုးပေါင်းအောင်မြင်သွားနောက်တစ်မျိုးပြီးမှပြီးမှဒီ12မျိုးလုံးဖြည်းဖြည်းချင်းပေါင်းပြီးရှုခိုင်းတာဒါကတဏီဘုန်းကြီးတွေ့ရပါတယ်နောက်တဏီကတော့ဗာလဲဆိုတရားသဘာဝတစ်ခုတည်းပါမူရင်းထားတယ်ဟိုမှာဖောင်းတဲ့ပင်နဲ့ဝါရောတောက်ကိုမူရင်းထားတာပဲဒီဝါရောတောက်ကိုမူရင်းထားနေတဲ့ကြံတဲ့ဓာတ်တွေသဘာဝတွေမြင်အောင်ကြည့်ခိုင်းတာ အဲ့ဒါရှုနည်းနှမျိုးရှိတယ်ပေါ့ဘုန်းကြီးနှမျိုးလုံးပြောမှနော်ဘုန်းကြီးသိသမျှလေးတွေမျှဝေပြန်ဒါပေမဲ့ယောဂီတို့အနေနဲ့ကြကိုကြိုက်တဲ့လမ်းကိုရွေးနိုင်တယ်နော်ပထမနည်းကြတော့ तू အဲ့လိုဓာတ်တော်ဆယ်နှမျိုးလုံးမြင်အောင်ကြည်ကြည်နဲ့ तू ဘလို့သွားလဲဆိုတော့ရုပ်တွေအသေးစိတ်မြောင်ဆက်တဲ့သူနည်းရဒါကိုလိုက်ရရင်လိုက်ပေါ့ရှုရရင်ရှုပေါ့ဘုန်းကြီးညင်းခုံလို့လို့ဘုန်းကြီးတို့တနည်းပြောခဲ့တယ်တရားရှုမှတ်တယ်ဆိုတော့ကိုအသိဉာဏ်ရှိဖို့ရဖို့ကျင့်တာ ညှင်းခုံဝင်ကျင့်တာကိုညှင်းခုံရအကုသို့ဖြစ်နေတာဖတ်တယ်ကိုသိဖို့ရေးကြည့်တယ်ဘုန်းကြီးအဲ့လိုခံယူတယ်နော်ကိုသိဖို့ဘုန်းကြီးတွေလေးလာတဲ့ခါလဲဒီတိုင်းမှာခုယောဂီတို့ဘုန်းကြီးတွေလာလေးလာကြတယ်ကိုဘာရှုနည်းပါရမလဲကိုအသိဉာဏ်တွေဘာသိရလာမလဲဒါရေးကြည့်တယ်နော်ဘုန်းကြီးမှလည်းကောင်းတာဆိုးတာတွေရှိတော့မကောင်းတာမရှိဘူးနဲ့ကောင်းတာပဲရှိအဲ့ဒါမျိုးနော်အဲ့ဒါလေးသင်ကျင်တော့ဒီတော့ ပထမဆုံးဆရာတော်ကြီးတစ်ပါးယနေ့ပြောမယ်နော်သူကဗာလဲဓာတ်တဘာဝတစ်ခုချင်းစီရှုပြီးတဖြည်းဖြည်းတဖြည်းဖြည်းနဲ့ဓာတ်တဘာဝအလုံးကိုရှုတဲ့နည်းကိုနော်အဲ့ဒီနည်းကိုဘုန်းကြီးစပြောပါသူကလို့တဖြည်းဖြည်းနဲ့ရုပ်အသေးစိတ်နာမ်အသေးစိတ်တွေသွားတယ်ပြီးတော့ရှိနေတဲ့ခန္ဓာကိုယ်ရဲ့မူရတိုင်းမှာဥဆောင်တဲ့ဘွယ်ဖြစ်လာတော့ဘုန်းကြီးတို့အသက်ထင်ရှားရှိနေပါပြီလားလေးကရှူးနေတာပဲလေမသိမရှင်းရှူးနေတာလေသိရင်တော့ဒါရှူရသွားဒါကတော့ထင်ရှားတာပေါ့ဗျအဲ့တော့အဲ့ဒီဆရာတော်ကြီး တနည်းကတော့ဘာစတင်လဲဒီဝါယောဒပါပဲမာစီဆိုလို့ရောဝါယောဘာလို့လဲဝါယောဒကစခဲ့ကြတာပါနောက်ပိုင်းတော့ဒီသင်္ကြန်ဒီလေးတွေကိုယ်ရသွားတော့ဒါပါသူကသက်ရှူသွင်းလိုက်တယ်ရှူသွင်းလိုက်တဲ့ခါတော့ဒါကအကုန်လုံးသိနေတာပဲမသိမချင်းဒါရှူသွင်းတယ်ရှူသွင်းလိုက်တဲ့ခါဒီဝါယောဒရဲ့သဘာဝငိုက်မှာသဘာဝဘာတွေ့ရလဲရှူသွင်းရှူထုတ်လိုက်တယ်ခွက်ကိုရှူသွင်းရှူထုတ်ကြည့်လိုက်လေကိုကြည့်ရမှာမဟုတ်နော် ရှူသွင်းရှူတတ်လေရဲ့သဘာဝကိုကြည့်ရဒါလေးနားလည်တာ နော်ရှုသွင်းလိုက်တော့နှာခေါင်းကတွန်းဝင်သွားတယ်လေတွန်းကန်တဲ့သဘောအဲ့ဒါစထင်ရှားတယ်မသိမချင်းရှုသွင်းတယ်ရှုသွင်းတယ်ဒီတွန်းကန်တဲ့သဘောထင်ရှားတာတွန်းများများရှုသွင်းလာခေါင်းထဲကိုတွန်းဝင်သွားနောက်ပိုက်ထဲမှာတွန်းဝင်သွားငါအဲ့လိုစသည်အဲ့ဒါကိုတတိနဲ့ညာနဲ့ဆိုက်ကြည့်ရတယ်နော်တွန်းကန်တဲ့သဘောကိုတွန်းကန်တဲ့သဘောတွေတွန်းကန်နေတဲ့သဘောတွေတွန်းကန်နေတဲ့သဘောတွေ့ရနော်အဲ့ဒီတွေ့တဲ့အခါဘာလို့ရမလဲ နှာခေါင်းဝမှာအသက်ရှူလမ်းကြောင်းတစ်လျှောက်လို့ဒီကိုရှုပ်သွင်းလိုက်ရင်အဲတတိဏညာနဲ့စဉ်တွန်းသွားတာပဲစင်စင်တွန်းကန်တဲ့သဘောတွေ့ရတာခေါင်းထဲမှာပထမတော့ခေါင်းပိုင်းလေးစာမြင်အောင်ကြည့်ရတော့တွန်းကန်တဲ့တကောင်းလုံးကိုတွန်းသွားတာတွေ့တယ်အဲဒီကတစ်စင်ခေါင်းပိုက်ကြီးတွန်းသွားတာတွေ့တယ်လေကိုကြည့်ရမှာမဟုတ်တော့ခုနကဗာကြည့်ရမှာလေတွန်းကန်တဲ့သဘောကြည့်ရဓာတ်သဘောကကြည့်တယ်ဆိုဒါကြောင့်သဘာဝဉာဏ်နဲ့စိုက်ကြည့်တွန်းကန်တဲ့သဘော ထင်ရှားရမြင်အောင်ကြည့်ရတယ်ဘလောက်ဒီလဲဆိုဒီအသားရည်ကြအကြောကြရိုးကြအဲ့ဒီတွင်းတဲ့ကိုဘာနဲ့ဥမာပေးတယ်ဆိုဒီဝိသုဒ္ဓိမဲ့ရှုနေပါမယ်ဉာဏ်ဒီဥသောလက်နဲ့စမ်းသပ်ကြည့်လို့ဟိုခဏခဏဘုန်းကြီးပြောခဲ့ပါတယ်ဒီအိတ်ထဲမှာကိုဒကာကြီးတွေဓမ္မကြီးတွေကိုအိတ်လေးတွေရှိတယ်ဗောနော်ခရီးသွားတဲ့အခါမှာအိတ်သေးသေးလေးတွေဒီအိတ်သေးသေးလေးတွေမှာကိုလိုချင်တဲ့ပစ္စည်းလေးထည့်ထားတော့ ထည့်ထားပြီးတော့အခုဘုန်းကြီးလည်းမတူပါဘူးဒီမှာအကြောင်းအတကူပြောမယ်ဆိုကိုလိုချင်တဲ့စာအုပ်လေးတွေကောက်လိုက်တာယူလိုက်တာအဲ့ထဲတော့ထည့်မတော့ဒီမှာတော့ဇောတော့တင်တာဒါကြီးတို့ဓမ္မကြီးတော့အခုဘုန်းကြီးတရားနာနေတယ်ဒီအထဲမှာကိုလိုချင်တဲ့ပစ္စည်းတွေဘာထက်ဟုတ်လားလက်သေးညဆိုပါကလစ်ဆိုပါဓာဆိုပါကိုယ့်ကိုသိနိုင်နော်အဲ့ကိုဖွင့်လိုက်တယ်ဖွင့်ပြီးတော့ဒီဘုန်းကြီးကိုနားထောင်နေတဲ့အတွက်ဒါကိုကိုယ်ကမျက်စိနဲ့ပြုပြည့်ကြည့်စရာမလိုဘူးလေလက်လေးနဲ့စမ်းကြည့်အောင် လက်သက်ညလို့ရင်လက်သက်ညနဲ့ဒါလေးနိုင်ဆန်းယူလိုက်ရုံပဲကလေးဆိုကလေးပေါ့ဒါသေးသေးဒါသေးသေးပေါ့ခဲတာဆိုခဲတာဘောပင်ဆိုဘောပင်ဒါလေးဒါလေးဆွဲယူလိုက်ဒီတိုင်းပဲတဲ့တွန့်ကန်တဲ့သဘောလေးကိုညံပြီးဆိုလက်နဲ့စက်သက်ကြည့်သလိုခေါင်းကနေခြေပြားခြေပြားနဲ့ခေါင်းဒီလိုမြောင်ကြည့်ရတယ်သူကတော့နည်းနည်းကြာတယ်သူနေရာတော့ဒါကိုမမြင်မချင်းတစ်ပတ်လောက်ဒီတွန့်ကန်တဲ့သဘောအဲ့လိုကြည့်ကိုင်းတာနော် တွန်းကန်တဲ့သဘောတကိုယ်လုံးကိုမြင်လာပြီဆိုတဲ့အခါမှာတကတွန်းကန်တဲ့ဆုံးမှာရှူသွန်းကန်တွင်းလိုက်ရင် တင်းမာသွားတဲ့သဘောတွေ့တယ်နော်အဲ့ဒီမှာလေဘိုင်းလာရောမှာခဏခဏစစ်တပ်ပါဘလို့တော့တဘာဝတွေမြင်ရှုသွင်းကြည့်တယ်ရှုသွင်းလိုက်တကဘာတွေ့လဲဖောင်းဆုံးကြဘာတွေ့လဲသူကမေးတာရှုသွင်းလိုက်တင်းသွားတာမာသွားတာသူကအဲ့လိုပြောသိချင်တာဟိုကဘာမေးမှမသိဘူးအဲ့လိုပြောရခဲ့အဲ့လိုစုခန်းလာတွေကြုံရတယ်ဒီက ကိုယ့်ကိုရှူကြည့်လိုက်ပါပဲတွန်းသွားရင်ဘာတွေ့လဲတွန်းကန်သွားရင်တွန်းကန်နဲ့ဆုံးမှာမာသွားတယ်တင်းသွားတယ်ဒါကြောင့်မို့တွန်းကန်ကိုအောင်မြင်သွားတယ်တပတ်လောက်ရှူတယ်အောင်မြင်သွားရင်မာတဲ့သဘောကြည့်ခိုင်းသူကထင်ရှားတဲ့နေရာကိုမာတဲ့သဘောလေးထင်ရှားတဲ့နေရာတစ်ခုလုံးဖြန့်ကြည့်ခိုင်းတယ်တွန်းကန်တဲ့သဘောလေးလေဒီနာသီးပြနဲ့စတွေ့တယ်တစ်ခုလုံးဖြန့်ကြည့်ရတယ်ဖြန့်ကြည့်ရင်သူကတပတ်လောက်ဖြန့်ကြည့်ရင်တော့သူ့ရဲ့ပါရမီအားလျော်စွာမြင်တယ်ပေါ့ဗျာအနည်းဆုံးသူကတပတ်လောက်ကြည့်ခိုင်းတယ်တဘာဝလက္ခဏာတစ်ခု အဲ့လိုကြည့်တယ်တုန်းကလည်းတော့အောင်မြင်ပြီတပတ်လောက်ခြေတော်ကနေကောင်းကောင်းကနေအောင်မြင်ပြီဆိုနောက်တစ်ခုမာတဲ့သဘောကြည့်ခိုင်းတယ်မာတဲ့သဘောအောင်မြင်ပြီဆိုတုန်းကလည်းတော့နဲ့မာတဲ့ဘောတွဲကြည့်ခိုင်းတယ်ခြူသွင်းလိုက်တွန်းကန္တာလည်းတွေ့တယ်မာတာလည်းတွေ့တယ်အဲ့ဒါမျိုးလေးပေါ့နှစ်ခုတွဲကြည့်ပြန်တယ်အောင်မြင်အောင်လုပ်အဲ့လိုခိုင်းအဲ့တွန်းကန်တဲ့သဘောမာတဲ့သဘောအောင်မြင်သွားပြီဆိုတွန်းကန်ပြီးမာသွားပြီဆိုကြမ်းတဲ့သဘောတွေ့လာတတ်တယ်နော် ကျမ်းတဲ့သဘောကိုတက်ဒီလိုလက်နဲ့ပို့လိုက်လက်နဲ့ပုတ်တက်ကြည့်လို့ကျမ်းတဲ့သဘောတွေ့နော်တကယ်လို့အဲ့ဒီမှာသူကမထင်ရှားသေးရင်ဘာလို့ခိုင်းလဲဘုန်းကြီးတို့ခုနသွားထိတ်တယ်လေကိုရှာနေပုတ်ကြည့်အောင်သွားထိတ်ပေါ်တာဆိုကြမ်းကြမ်းတွေ့အဲ့လိုကျမ်းတဲ့သဘောကိုထင်ရှားတဲ့နေရာဒီလိုလုံးဖြန့်ကြည့်ခိုင်းတယ်နော်ဒါမှမဟုတ်ဒီထိုင်းနေတဲ့နေရာလေးပေါ့ထိုင်းတဲ့နေရာလေးလက်နဲ့ပုတ်ခြင်းနဲ့ကြမ်းကြမ်းတွေ့တာတော့အဲ့ဒါအဲ့ဒီလိုကျမ်းတဲ့နေရာနေတာဒီလိုလုံးကြည့်ရ ကြည့်သွားလို့မြင်သွားပြီဆိုတဲ့ခါကြမှာတခါဉာဏ်နဲ့တတ်တယ်နဲ့ပေါင်းတာပေါ့ဗျာနော်အဲ့ဒီမှာဘာလုပ်လဲဆိုတော့တခါတခါမှာဘာလုပ်ပြရလဲဆိုတော့တွန်းကံမှုနဲ့မာမှုကြံမှုတွေကိုဟိုပေါင်းပေါ့တကယ်လို့ကြံမှုသဘောကမတွေ့ဘူးဆိုရင်လည်းတခါတလေကြဘာလို့လဲတွန်းကံနာနဲ့မာတယ်တော့အဓိကထားကြည့်ရ ထားကြည်ထားကြည်နဲ့အိမ်မှာကြမ်းတဲ့သဘောကထင်ရှားလာတတ်တယ်။အဲ့ကြမှာကြမ်းတဲ့သဘောမြအောင်ရှုပေါ့။အဲတပြည့်ပြည့်တိုးတယ်ဗျ။ तू ကထင်ရှားတာလေးတွဲတွဲတွဲတွဲတွဲတွဲသွားတယ်ပေါ့နော်။တုံကံမှုမာမှုကြမ်းမှုအဲ့ဒီသုံးခုအောင်မြင်ပြီဆိုနောက်တစ်ခုကဘာလာလဲဆိုတော့အဲလေးမှုပေါ့နော်။လေးမှု တွဲကြည့်ပေါ့။ခန္ဓာကိုယ်ကြီးလေးနေ။ဘယ်နေရာကြည့်ကြည့်ထိုင်လိုက်ထားလိုက်ဒါမျိုးတွေပေါ့။ဘယ်သွားသွားထိုင်လိုက်ထားလိုက်လေးမှုသဘောတွေ့နေတာ။ ကိုယ်လိုက်ဆန်းလိုက်ဖြည်းဖြည်းချင်းကိုယ်ဖြည်းဖြည်းချင်းဆိုင်လေးနေတာတက်ကြီးလိုက်ထိုင်တာလေးတော့အဲ့လေးတော့တကလုံးဖြန့်ကြည့်ခိုင်းတာခါတလေဘုန်းကြီးတို့ဘိုင်းတော်ရမတဲ့တရားစစ်တကဒါခဏနာပြဒီတို့ကဟာဆရာတော်တရားမှတော့ဘာမှမတွေ့ဘူးအေးဟုတ်လားအဲ့လိုဆိုရင်ဖြည်းဖြည်းချင်းထကြည့်စမ်းအဲ့မှာဒါသဘောတွေအများကြီးတွေ့တာဟုတ်ဖြည်းဖြည်းချင်းထကြည့်ဖြည်းဖြည်းချင်းထိုင်ကြည့်အာလေးတာရောတင်းတာရောတောင်းတာအများကြီးတွေ့တာဟုတ်သူကအဲ့လိုမျိုးတွေတင်တတ်တဲ့ဘိုင်းတော်ရမအဲ့တော့ ခုနကတွန်းမှုမာမှုကြမ်းမှုလေးမှုပေါ့ဒီလေးခုအောင်မြင်သွားပြီဆိုပေါင်းရှုနော်ပြီးတော့မှအဲ့ဒီအောင်မြင်သွားပြီဆိုဘာလာလဲဆိုလေးမှုအောင်မြင်သွားထောက်ကံမှုထောက်ထားတယ်ပေါ့ထောက်ထားတဲ့ဘောမျိုးပေါ့ထောက်ကံထားတဲ့ဘောဘုန်းကြီးတို့ဒီခန္ဓာဝိဒီလိုမမနေအောင်ဒါထောက်ထားတာဒီလေးရရော့ကြသွားခေါင်းကငိုက်ဆိုင်ကြသွားအဲ့ထောက်ထားတဲ့ဘောမြင်အောင်ကြတကူလုံးဖြန်းခြင်းလေးနဲ့ထိုးတာလို့ထောက်ဘောလုံးများလေးနဲ့ထိုးတိုင်းတင်းတယ်အဲ့ဒီသဘောမျိုးကထောက်တိုင်း အဲ့လိုအမျိုးမြင်အောင်ကြည့်ပေါ့နော်ဒီမာတဲ့သဘောကရှိနေထောက်ကန်တဲ့သဘောပို့ထင်ရှားပါတယ်ဒီတော့ဘယ်နှမျိုးပေါင်းသွားမလဲဆိုထောက်ကန်မှုအောင်မြင်လာရင် ခုနတွန်းကန်မှုမာမှု ကြမ်းမှု လေးမှုထောက်ကန်မှု၅မျိုးတွဲရှုပေါ့အဲပေါင်းရှုမြင်ပါတယ်နော်အဲ့ရနေပြီးတော့ထောက်ကမှု၅မျိုးအောင်မြင်သွားပြီဆိုဗာဆက်ရှုအောင်လဲချောမှုပျော့မှုပေါ့ပျော့တယ်ပျော့တဲ့သဘောသိခြင်းဟိုနှာခေါင်း နှုတ်ခမ်းကိုဒီရှာလေးနဲ့တွန်းပြော့ပြော့လေးတွေ့နော်အဲ့ဒီနေရာနေစားပြီးတော့တကုံလုံးဖြန့်ကြည့်ညော့နေတဲ့ဘောပေါ့ဝါကန်းဆိုင်လို့တနည်းအားဖြင့်ဂျယ်လီတို့ပေါ့ဒါမျိုးတွေပျော့နေတဲ့သဘောမျိုးတကုံလုံးကြည့်ရနော်အဲ့ဒီအောင်မြင်သွားပြီဆိုတွန်းကန်တဲ့သဘောမားတဲ့သဘောကြမ်းတဲ့သဘောလေးတဲ့သဘောထောက်ကန်တဲ့သဘောပျော့မှုသဘောဒီ6မျိုးတွဲကြည့်ပေါ့ဒီ6မျိုးမြင်ပြီးဆိုတော့နောက်တစ်မျိုးဒါထပ်ပြီးတော့ သွားပြန်တယ်နောက်တစ်မျိုးကြပါလေဆိုပေါ့မှုပေါ့နော်အဲချောမှုပေါ့လေခုနကပြော့မှုပြီးတော့ချောမှုနော်ချောတာကြပုတ်တိုင်တခြားတခါလေးလေးချောတာတွေ့တယ်နော်ခန္ဓာကိုယ်စီများလိမ့်ထားပြီးတော့ချောနေတာတွေ့တယ်ချောတာကြပါကြီးလို့ရတယ်ခုနပစောင်ပေးပါဟိုပုတ်ကျင်ချောတဲ့သဘောတွေ့အဲ့လိုထင်ရှားတဲ့နေရာဒီကုလုံးဖြန့်ကြည့်ပေါ့အောင်မြင်သွားပြီဆိုကတော့ပေါင်းတွန်းကန်မှုတို့မာမှုတို့ကြမ်းမှုတို့လေးမှုတို့ ပြီးတော့ထောက်ကမှုတို့ပြောမှုတို့ချောမှုခုနှစ်မျိုးပေါင်းကြည့်ခုနှစ်မျိုးပေါင်းကြည့်တော့အောင်မြင်သွားပြီဆိုရင်ပေါ့မှုခန္ဓာကိုယ်ပေါ့နေတဲ့သဘောပေါ့ထိုင်ရထားရကြမ်းမိုက်ကောင်းပြီးပေါ့တယ်ဒုတိယကိုလည်းလေးနဲ့ဒီလိုရခွင်ပေါ့တယ်ပေါ့တဲ့နေရာလေးကိုကထိုင်ရင်းနဲ့ကြည့်လိုက်ဘယ်နေရာပေါ့လဲမသိရဘူးဆိုဒီလက်နှစ်ဘက်ထားတာလက်ညှိုးလေးကိုဒီလိုမှရင်ပေါ့တာလေးတွေ့အဲ့ဒီပေါ့မှုလေးနဲ့တစ်ခုလုံးရှုပေါ့ညာနဲ့ဆိုက်ရှုရနော်ရှုရင်ရှုရင်နဲ့အဲ့ဒီခုန ထင်ရှားတွေ့လာပါလေခြေတော်ကနေကောင်းကောင်းကနေခြေတော်ဒီမှာတွန်းကံမှုမာမှုကြောင်းမှုလေးမှုထောက်ကံမှုပြောမှုချောမှုပေါ့အဲ့ဒီရှင်မျိုးပေါင်းရှုပေါ့အဲ့ဒီရှင်မျိုးပေါင်းရှုပေါင်းရှုလို့အောင်မြင်သွားရင်ဒါနောက်တစ်မျိုးသွားတယ်ပေါ့ပြီးပြီးတော့တေဇောတရဘာတွေ့မလဲဆိုပူမှုသဘောရှုอ่ะနော်ပူမှုသဘောရှုမယ်ပူမှုသဘောကနေဒီကဒီကပေါင်းရှုအေးမှုသဘောရှုမယ်ပြီးတော့ပေါင်းရှုပေါ့ပြီးတော့အဲ့ဒီကနေဖွဲ့စည်းတဲ့သဘောရှုမယ် ပေါင်းရှုပေါ့ပြီးတော့ယူစည်းတဲ့သဘောယူမယ်ပေါင်းရှုပေါ့12မျိုးတချို့ကြတော့ဒီခုနက10မျိုးပြီးသွားတဲ့နောက်ပိုင်းမှာယူစည်းမှုဖွဲ့စည်းမှုအရင်ရှုခိုင်းတယ်ဘာလို့လဲပူရရေးတဲ့သဘောတွေကတိတ်ထင်ရှားမခံနိုင်လို့နောက်ဆုံးထားရှုခိုင်းတာလည်းတွေ့ဒါတော့ပုံကိုလိုက်သင်ပေးတယ်အဲ့လို12မျိုးလုံးပြည့်စုံရှုရပါတယ်12လုံးပြည့်စုံသွားပြီဆိုသူကဘယ်လိုရှုခိုင်းမြန်လဲဆိုတော့အဲ့ဒီ သဘာဝလည်းဒါတော့ဝိသုဏိမကပြောတဲ့အတိုင်းပါပေါ့သူတို့ရှုခိုင်းတာပါဘုရားတို့နောက်ဒီထဲမှာလည်းရေးထားပါနောက်တွေးလိုက်ဒီသဘာဝလက္ခဏာတွေကို12မျိုးမြင်အောင်ရှုတဲ့အခါမှာဥကောင်းနဲ့ခြေတော်ခြေတော်ကနေဥကောင်းဒီလိုကြည့်တဲ့အခါ12မျိုးလုံးပရမမြင်အောင်ရှိရစိတ်ထဲမှာပေါ့အတွင်းထဲမှာညာနဲ့မြင်အောင်ရှုရပြီးတော့မှဒီသဘာဝလက္ခဏာတွေကို အပေါ်ရအောင်တကူလုံးပေါ့အပေါ်ကနေစီ ရှုတာ overview လို့ခေါ်တယ်အဲ့တော့10မိနစ်အတွင်းမှာဒီသဘာဝလက္ခဏာတွေကိုသဘာဝလက္ခဏာ12လို့12မျိုးလို့နှစ်ကြိမ်သုံးကြိမ်မြောင်ရှုခိုင်းတယ်အဲ့ရနဲ့တစင်ပေါ့လေဘာလို့ခိုင်းလဲအဲ့ဒီလိုမြင်လာပြီဆိုပြီးတော့တဏှာတဲ့ဆိုင်ပြီးဘုရားရဲ့ဒေသနာအစဉ်တိုင်းပေါ့ပထဝီအာဘောဒေဇောဝါယောဒီလိုရှုခိုင်းတယ်အဲ့လိုရှုတဲ့နေရာမှာသူကဘာရှုခိုင်းလဲဆိုတော့ပရိဝိတဆိုပရိဝိတရဲ့ သဘာဝတစ်မျိုးလောက်တည်းကြည်ရတော့မာတဲ့သဘောအဘောဓာယုတ်စီးတဲ့သဘောဒေဇောဓာပူတဲ့သဘောဝါယောဓာတွန့်ကန်တဲ့ထောက်ကန်တဲ့သဘောတစ်ခုကိုမြင်အောင်ကြည့်အဲ့လိုဒေသနာတင်စင်တိုင်းသွားတော့ဒါသူ့ရဲ့ရှိနေနော်သူက6နိုင်နဲ့4မိနစ်ရှိသွားပြီဒီနေ့ဒီလောက်နဲ့တိမ့်မယ်နော်နောက်ရမှာဘုန်းကြီးတို့ဒီအကြောင်းအရာဆက်ပြောမယ်ဒီနေ့ဟောပြောဆွဆုံးပါတယ်တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဉ္ဇဏ်ပူဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။